ဒီနေ့2021ခုနှစ်ဖေဖော်ဝါရီလ6ရက်စနေနေ့ထေရဝါဒဓမ္မကမ္ဘာနန်းစဉ်ပိုင်း68ဆမ်ရဇုပေရီယာမှာသင်ကြားပို့ချနေပါမယ်။သင်ကြားပို့ချတဲ့ဘင်္ဂဓမ္မနုပန္နသဘောတရားရေးအပိုင်းမှာသဘောတရားရေးအပိုင်းဓမ္မနုပန္နပိုင်း5ပိုင်းရှိတဲ့ထဲကနောက်ဆုံးပိုင်းပေါ့ဗျာ။သစ္စာ၄ပါးပိုင်းကိုဘုန်းတော်သင်နေပါသစ္စာ၄ပါးပိုင်းမှာလည်း ဒုက္ခသစ္စာဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့ဘုရားကအတွေ့လိုက်အတွေ့လိုက်ဒုက္ခသစ္စာ12မျိုးပြောသွားပါတယ်ပရမမွေအိုသေးဒါဒုက္ခနော်မွေလိုက်တဲ့ဒုက္ခဒီတန်နေနေတယ်မွေတဲ့ဒုက္ခပေါ့ဗျာအိုတာလည်းဒုက္ခအသက်ကြီးတာအိုတာဒါဒုက္ခသေတာဒါဒုက္ခ ဒါတည်းပဲပေါ့ကိုဘုန်းကြီးတို့ပူဆွေးငိုကြွေးကိုစိတ်ဆင်းရဲမှုမေဒုက္ခဒါဒုက္ခပတိတွေကဒုက္ခဒေါမနတဥပါယံတပူဆွေးနေရတဲ့စိတ်ထဲမှာစိုးရိမ်နေရတာဒါလည်းဒုက္ခစိုးရိမ်မှုအာကြည်လာတော့ငိုကြွေးရတာလည်းဒုက္ခကိုယ်ရဆင်းရဲတယ်စိတ်တွေဆင်းရဲတယ်ဒါလည်းဒုက္ခဆင်းရဲမှုတွေအာကြည်လာငူးမေသွားဒါလည်းဒုက္ခ မုံဆုံချစ်ကွဲမုံနဲ့ဘုံနဲ့ချစ်တဲ့ပုဂ္ဂိုလ်နဲ့ကွဲရတယ်ဒါလည်းဒုက္ခလေးလိုချင်တာကြတော့မရဘူးမရတာမဖြစ်တာကြတော့ဘုန်းကြီးတို့လိုချင်တယ်ဒါလည်းဒုက္ခဒီဒုက္ခတွေကိုအကျဉ်းချုပ်လိုက်တော့ဘုရားဗာပြောလဲနေစွဲလန်းနေတဲ့ခန္ဓာ၅ပါးပဲပါဠိလိုပြောဥပါဒနာခန္ဓာ၅ပါးပဲအဲ့ဒီထဲမှာဘုန်းကြီးတို့ဝေးတဲ့ ဒုက္ခပြီးပြောတာပြီးသွားပါပြီ။ပူတဲ့ဒုက္ခ၊သိတဲ့ဒုက္ခဒီကနေ့တောကပိတွေကဒုက္ခဒေါမနတုပါယံတံဆိုရင်ပူဆွေးရတဲ့ဒုက္ခငိုကြွေးတဲ့ဒုက္ခကိုဆင်းရဲတဲ့ဒုက္ခစိတ်ဆင်းရဲတဲ့ဒုက္ခစိတ်ဆင်းရဲမှုတွေအာကြီးလာတဲ့ကမူးမေသွားလောက်ဖြစ်တဲ့ဒုက္ခဒီဒုက္ခတွေကြောင့်ဘုန်းကြီးဒီနေ့ပြောပါမယ်သင်ကြားပေးပါမယ်ဒီဒုက္ခတွေက လောကပရိဒေဝဒုက္ခဒေါမနတဥပါယတအဲ့ဒီမှာဘုရားကတော့တခုချင်းလေးမေးဖြေလေးနဲ့ဟောသွားပါတယ်ကရမောစာဘေကွေတောကောတောကဖြစ်တယ်ဆိုတာဘယ်လိုအမျိုးလဲရောစာဘေကွေအညတရအညတရအညတရိနဗျတနေနာတမနာကတတတခုခုသောဗျတနာကိုပျက်စီးမှုနဲ့ပြည်စုံတဲ့ပုဂ္ဂိုလ်ပျက်စီးမှု ဆယ်ကြောဝတ္ထုအမှုအာယုံတွေကနေနှိပ်စက်မယ်ဆိုရင်အဲ့ဒီဘောကတော့ကောဆိုရင်ရတယ်ပူဆွေးရတယ်သောစနာဆိုရင်လည်းမူရာတွေဖြစ်တယ်သောစိတတဆိုရင်လည်းချင်းအားဖြစ်တယ်အန်တော်ဆိုတော့ကောအတွင်းမှာဆိုရင်ဒီနှလုံးစိတ်နှလုံးထဲမှာဆိုရင်ပူပန်းနေအန်တော်ပရိတော်ကောဒီအတွင်းထဲမှာတက်လိုက်လိုက်ပြင်းစွာပူဆွေးစိတ်ဆင်းရဲနေတယ် ရှင်ဘက်ကိုအောင်ပြီးနှလုံးကိုအောင်ပြီးတော့ခံစားနေအဲ့ဒါပြီးတော့ကတွေပဲဘုရားဒီတောကတွေကဘာလို့ဖြစ်လဲဆိုအညတရအညအညတရိညတရိနာဗျတရိနာဗျန္တနာတရား၅ပါးနှိမ့်ဆက်လို့ဗျန္တနာတရား၅ပါးဆိုကြောက်ပါတယ်နံပါတ်1ကညာတိဗျတနာ ကိုနဲ့မနီးစပ်တဲ့ပုဂ္ဂိုလ်ဘလောက်ပြည့်စည်စည်ဘလောက်သေးသေးဘုန်းကြီးတို့ဆိုရင်ပုံဆွေးတာမဖြစ်ဘူးနော်တမန်ရှန်ကပဲဘုန်းကြီးတို့ဘာသာရေးကောင်းဆောင်ဆိုနာရီတွေခဏနာကြုံရပြီကိုနဲ့တိတ်မဆက်ဆိုင်ရင်တိတ်မတုံတော့ဘူးအမှုမဲ့အမှတ်မဲ့ပဲဒီလိုဖြစ်တယ်ဟိုးကိုနဲ့နီးစပ်လာပြီဟိုးလွန်ခဲ့တဲ့ခုဆို6လတောင်ပြီးတော့ဘုန်းကြီးတော်တော်ကြီးနော်ဒီ10နှစ်ဆို6လပြီဟိုးကိုနဲ့နီးစပ်တဲ့ပုဂ္ဂိုလ်ဖြစ်လာတဲ့ခါကျအဲ့လိုပဲတုံလှုပ်လာတယ် အဲ့လိုမျိုးဖြစ်လာဆိုရင်လည်းပူဆွေးတယ်မခံမရနိုင်အောင်လည်းဖြစ်လာတယ်တရားမရှိရင်တရားမရှိတော့ခံရတယ်တရားနဲ့နေလေနေတိုင်းတော့တက်တာတယ်ဗျနော်တရားနဲ့မတည်တတ်တဲ့ပုံပုံမျိုးကြအတော်ခံခက်တာပဲဒီနော်ဇာတနာညာတိပြဒနာရွှေမျိုးသားချင်းတူပျက်စီးပါရင်ဆိုရင်ပူဆွေးတယ်ဆိုအတွင်းကလှိုက်ပြီးလောင်ကျွမ်းနေတာပဲအာကြည့်ရင်အာကြည့်တော့ဒုက္ခရောက်နေနော်အာကြည့်အတွင်းကလှိုက်လောင်ကျွမ်းနေအာကြည့်တချို့ စိတ်ဖောက်ပြန်ပြီးတေသွားတတ်တယ်တချို့ကြတော့လည်းယူသွားတယ်ဘုန်းကြီးတို့အရင်တော့လည်းပြောခဲ့ဥပါတယ်ဘုန်းကြီးတို့ဒီခုတော့ဗမာပြည်နေထားရဘုန်းကြီးတို့လည်းမပြန်ဖြစ်ဘူးပေါ့ဗျာ။ဘာလဲဆိုဒီဒုတင်နေဆောက်တဲ့ကိစ္စတင်ညာနေပါလေသွားချင်းညောင်ရန်တင်ညာမှာသွားပြီးတဲ့ကျင့်စဉ်ခါကအကျွတ်အတွေ့ကြုံလေးပါပဲ တင်ញိုင်းဆရာထဲမှာဒကာကြီးတော့ယူပြီးအိတ်နေရှာတယ်ဘုန်းကြီးတို့တင်ញိုင်းတွေတွားရင်ဘုန်းကြီးတို့ဒီတန့်ရှင်းခံရတယ်ဘာဖြစ်တင်ញိုင်းတွေမတန့်ရှင်းဘူးဘာဖြစ်လို့လဲသူဒီတင်ញိုင်းမှာမြုပ်ထားတဲ့ကျင်းပေထိုင်ဖို့ဂူထိတ်ဂူဂူဘောဂူကြားထိုင်ဖို့ဆိုတာရှင်းနေမှာကောင်းတယ်အဲ့ဒါကြောင့်ရှင်းခံရတယ်သွားရှင်းနေကိုထိုင်မဲ့နေရာတွေညံ့နေတယ်သွားကြည့်ရတော့သူတို့ရှင်းတာလေးအဆင်ပြေမပြေပေါ့အဆင်မပြေရင်လည်းအဆင်ပြေတဲ့နေရာလေးဖြစ်အောင်ပြန်ခိုင်းရတယ် အဲ့လိုကြည်ရင်တွားကြည်ရင်လည်းဘာတွားတွေလဲဒီသင်္ချန်ဆရာပေါ်မှာယူပြီးအိတ်တဲ့တခါကြီးတွေ့တယ်ခါတဲ့ဆိုဘုံညာလူတစ်ဆက်စာအယိုးစုပေါ့မလေးကဆေးချောင်းပြီးသွားပြီခုတော့အင်္ဂလန်ရောက်နေတူမတယောက်ကလှူထားတယ်ဒီရိုးတို့ရိုးယူယူသွားတယ်ညောင်ရမ်းသွားတဲ့ချိန်မှာဘုန်းကြီးမယူယူမသွားဖြစ်ဘူးပေါ့ဗျာယူမသွားဖြစ်တော့အဲ့ဒီသင်္ချိုင်းထဲမှာတန့်ရှင်းလို့တော့အယိုးမျိုးစုံတွေ့တော့ အယိုးဆုံးမျိုးဆုံးတော့ခေါင်းယိုးကောက်ပေါ့နာယိုးလေးတွေကောက်ထားခြေတော်ယိုးလက်မောင်းယိုးလေးတစ်ခုစီလျှောက်ကောက်ထားပြီးသင်္ကြန်ဇရပ်ပေါ်တင်တာဒါပေမဲ့သင်္ကြန်ပေါ်မှာဇရပ်ပေါ်မှာလည်းခုနယူပြီးတော့အိတ်နဲ့တခါကြီးတောက်ရှိတာဒါပေမဲ့ तू အထိုက်လျောက်တော့နားလည်ပုံရတယ်ဘုညာဘာပြောလဲ तू ဒီယိုးတွေ तू ကလွင့်ပြမှာလဲစိုးရင်သေးတော့တခါကြီးတော့ခင်ဗျာပြုတ်ယိုးတွေလျှောက်မပြင်းနဲ့လို့ကျွန်တော်ညကြဒီယိုးတွေပြပြီးယောဂီတွေတရားအသိရအောင်ပါဗျာမှားထားရဲ့ ဆိုးတော့မဆိုးကြဘုန်းကြီးတို့ညာဘက်လူအချိန်တော့သွားတဲ့ခါကျသူကဖဲ့ဖဲ့ပေးရှာတယ်ဖဲ့ပေးရှာပြီးတော့သူတနေရာသွားနေတာပေါ့ဘုန်းကြီးတို့လည်းအညာဒီတရားပြထိုင်ကြတယ်ပေါ့ထိုင်ပြီးတော့မနေ့ဘုန်းကြီးတို့ရေချိုးတယ်တောမြို့လေးဆိုတော့ဘာဖြစ်လဲဆိုတော့ရေတွင်းကလည်းတွင်းမှာသွားချိုးပါတယ်ကုရီကလည်းတတ်တတ်ပေါ့အဲ့လိုရေချိုးမဲ့ကျန်းတော့ အဲ့ဒီမှာရှိတဲ့ဒကာဒကာတွေပေါ့လေဘုန်းကြီးရေချိုးကိုလုပ်ပေးတယ်လုပ်ပေးနေဘုန်းကြီးရေသွားချိုးချိုးရင်းနဲ့ခုနယူတဲ့ဒကာကြီးကအယူပြောခဲ့အကောင်းပြောခဲ့ပေါ့လေရေချိုးနေတော့ဘုန်းကြီးရေချိုးနေတဲ့အချိန်မှာလာခဲ့တော့တယ်ဆရာတော်ရှောက်ဆရာရှိလို့ပါတဲ့ဘုန်းကြီးကတော့ခပ်ပေါ်ပေါ်ပေါ့လေသူကလည်းစိတ်ကမမှန်တော့အေးပေါ်ကရှောက်ပေါ်ကွယ်လေရေချိုးရင်းနဲ့ပြောပြီးတော့လည်းကောင်းကောင်းမရှောက်ပါဘူးကျုပ်ကုန်ပြီလုတ်ကုန်ပြီကျုပ်ကုန်ပြီလုတ်ကုန်ပြီအော်ပြီးပြေးလေကျုပ်လုတ်ပြီးတာပဲကွာလို့ဘုန်းကြီးပြောလိုက် အဓိကတော့သူ့အကြောင်းအရာပြောချင်တာပါအဲ့ရတကားတွေမေးကြည့်တယ်တကားတို့ဒီကားကြီးကဘလို့ဖြစ်တာလဲဆရာတော်တဲ့လွန်ခဲ့တဲ့3-4နှစ်လောက်ကဒီနာရွာလေးတူကနာမည်ပြောပါအဲ့ဒီရွာလေးမှာစီဝါရီတွေဆင်ပြေပါတယ်တဲ့စီဝါရီတွေဆင်ပြေနေကြလူလာတန်းတာဒီလာဆောက်တည်တာတောရဒေတာတွေလောက်ဖြစ်တာများပါတယ်ဒါပေမဲ့လို့တရားအထုတ်ပုံမရခဲ့ပါဘူးအဲ့ဒီအချိန်ကာလမှာဘလို့ဖြစ်သွားလဲဆိုတလအတွင်းမှာပဲ မျိုးသမီးသေးတယ်73နှစ်သမီးအကြီးမလေးသေးတယ်အမေသေးတယ်ဟာအဲ့မှာဒါအမျိုးသားနော်တွတ်တွတ်ခေါင်ယူသွားတာဟောမှာသားလေးတယောက်သမီးလေးတယောက်တော့မှလမ်းပေးရောက်သွားတယ်ဝန်းနေစရာကောင်းတာနော်ဒါတရားစင်ញနှလုံးသွင်းမှုမရှိတဲ့အခါကျဒီလောကဓာတ်ကြီးကလူတိုင်းကြုံရတော့ဘလို့မှလည်းညင်းလို့လည်းမရအောင်တိန်လို့လည်းမရအောင်သူမခံနိုင်ရှာလို့ ယူသွားရှာတာဘုန်းကြီးတို့ရောက်တဲ့ချိန်က3နှစ်လောက်ရှိပါပြီသူယူနိုင်ချိန်မှာတော့ဆွေမျိုးသားချင်းနေရာနေပြီးဒီကလေးငယ်လေးမျိုးတော့ဆောက်ရှောက်ထားတယ်လို့ဆိုပါတယ်ဆောက်ရှောက်ထားတော့အဲ့ချိန်တော့ကလေးနှစ်ယောက်တည်းတော့တော်သေးတာပေါ့လေဘုန်းကြီးပြောချင်တာကဒီတောကတွေကတိတ်အားကြီးလာရင်အတွင်းမှာလိုက်ပြီးလောင်ကျွမ်းနေတာလောင်ကျွမ်းလာတဲ့အခါကျဘာပြအားကြီးရင်ခုနစိတ်ဖောက်ပြန်အဲ့ကြယူသွားတော့ တချို့ကြတော့သေသွားတယ်အောင်ဖြစ်တယ်ဘုရားလက်ထက်ကပဒါစာတာနော်ဗမာလိုပဒါစာရီအနေနဲ့ဟောပါတယ်ဆရာတော်ကြီးသူလည်းဒီတိုင်းပဲလေဒါအကုန်လုံးကြားဖို့တဲ့စာကြောင်းပဲဘုရားလက်ထက်ကလည်းရှိတာဘုန်းကြီးတို့လက်ထက်လည်းရှိတာခုနပြောတော့ဘုန်းကြီးတို့လက်ထက်အကြောင်းပဲဘုရားလက်ထက်ကအကြောင်းအရာလေးဒါကြားဖို့ပြီးသားသူ့မှာဆိုရင်တော့လားသူအမျိုးသူ့ယောက်ျားသေးတယ်သားနှစ်ယောက်သေးတယ်ပြန်လာတယ်အာကိုရမိဘတွေရှိရဟောမျိုးနဲ့မလမကရောက်တဲ့ကကျတော့ သူ့မေဖေအကြောင်းသူ့အကိုအကြောင်းပြီးတော့ဟိုမှာတိုက်ပြီးမိုးရတင်းရွာ တိုက်ပြီးပြီးတော့သေချာတော့အဲဒါတွေကြားတဲ့ခါကျသူငကိုတွေကစိတ်ကမျိုးသားနဲ့သားနှစ်ယောက်သေတော့မခံမရနေအောင်ဖြစ်နေတဲ့အထက်အခုလိုနောက်ထပ်မိဘနဲ့အကိုသုံးဆုံးနေကြတယ်ဘလို့မခံနိုင်အဲ့မှာဖောက်ပြန်သွားတာအဲ့မှာဆိုသူဆိုရင်တာမန်ပုဂ္ဂုံမဟုတ်ဘူးနော်ဘုန်းကြီးတို့သိထားဖို့ရက သူဟာဘုန်းကြီးတို့ဘုရားလက်ထက်မှာဣတိရေရတဲ့ပုဂ္ဂိုလ်တမ္မာဣတိရေမဟုတ်ဘူးဝိနည်းအရာမှာဘေကုဏီမာတွေမှာဝိနည်းရဣတိရေရတဲ့ပုဂ္ဂိုလ်နော်ဝိနည်းဆောင်ဣတိရေရတဲ့ပုဂ္ဂိုလ်ဘုန်းကြီးတို့မြို့သားဘက်မှာတော့ရှင်ဥပါလိပေါ့မြို့သမီးဘေကုဏီမာဘက်မှာဟုတ်လားယဟန်ဘက်မှာဆိုရှင်ဥပါလိဘေကုဏီမာဘက်မှာဆိုပတ္တစာရီထေရီမာကြီးပဲပတ္တစာရီထေရီမာကြီးပဲ ဒီလောက်ပါရမီပြည့်တဲ့ပုဂ္ဂိုလ်နော်နောက်ဆုံးဘဝမှာတောကတွေမခံနိုင်တော့ယူတဲ့ဘဝရောက်တာပဲဒါတမ္မမဟုတ်ဘူးပုဂ္ဂိုလ်မဟုတ်ဘူးနောက်ဆုံးပြည့်စုံမဝေကဘူးဒီဘဝမှာတေချာဘဝရဟန္တာဖြစ်မဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်တော့ဘုရားကြီးရောက်လာတယ်ပေါ့ဗျာရောက်လာတော့တဲ့ယူတဲ့အခါကျတော့ဘုလိစလိဖြစ်တော့နော်အဲတော့အဲ့မှာမြတ်စွာဘုရားချက်သမီးတတိယပရိလပ္ပထဗကိနေချက်သမီးသတိထားပါ အဲ့မှာသတိပေးလိုက်တာရှိရပါရမီကုသိုလ်တွေကရှိတဲ့ခါကျချက်ချင်းသတိရသွားတယ်ဖခင်ရဲ့မေတ္တာဓာတ်တွေကြောင့်မို့လဲချက်ချင်းသတိရသွားနော်အယူပြောက်ပါတယ်ပေါ့ဗျာသတိရတော့အဲ့မှာဘေးကလူတွေကလည်းသူ့လုံးလုံးချုံပြောက်ဝစားလေးပြစ်ပေးဘာဖြစ်လို့လဲဆိုဒါသူကလေးသိင်ချင်တဲ့ကဘာတသိမ့်ပေါ့လေဒီလိုဝီနီဧတရေရဘိက္ခုနီမှာဖြစ်ဖို့ဆုတောင်းလာတာကျင့်လာတာပါရမီတွေဖြည့်လာတာ ဒီလိုပုံကိုယ်တွေတောင်မှမဲ့ညာဖွညာမရသေးတော်တော်ခန်းခက်တာပဲဒါပေမဲ့လို့ဟိုငကိုရဲပါရမီလူရှိတော့ဘုရားလည်းတွေ့ရောဘုရားကနေပြီးတော့သတိပေးတော့သတိရအဲ့မှာတရားဟောပါတယ်နတန္တိပုတ်တာဒါနာယသတ္တမိဆိုတာကိုယ့်အတွက်စောက်ရှောက်စရာအာကိုစရာမဟုတ်ဘူးကိုယ်စောက်ရှောက်မဲ့ပုဂ္ဂိုလ်မဟုတ်အာကိုရမဲ့ပုဂ္ဂိုလ်မဟုတ်ဘူးနပိတာနပံ နာဘိပါဏဝါမိဘဆိုတာလည်းကိုအကိုရတကယ်ဒေဝီတွေကြုံလာရင်ဘယ်သတ္တမိမှာအကိုလို့မရဘယ်မိဘမှာအကိုလို့မရနာဘိပါဏဝါဘယ်ဆွေမျိုးသားကြီးမှာအကိုလို့မရနော်နတ္ထိညာတိတုဒါနတာနော်ဘယ်သွေးရင်သားရင်မှာ အကိုလို့မရနော်သိချင်းတရားတွေနှိမ့်ဆက်လာပြီးကြုံလာရင်ဒီတရားဟောတာပဲဒါပေမဲ့သေဘေးကိုအဓိကဟောပေးမယ်လို့ ဒီနေ့မှကြည်လိုက်နော်ဘုန်းကြီးတို့အိုဘေးတွေကြုံလာဘယ်သူမှတားလို့မရပါဘူးယောဂဘေးတွေကြုံလာပြီဘယ်သူမှတားလို့မရနော်ဒါတွေနှိမ့်ဆက်လာဘယ်သူမှမကယ်နိုင်ဘူးပြီးတော့မှမြတ်စွာဘုရားဘာဟောလဲဣတမထဝတံမြတ်တော်အဲ့ဒီအကြောင်းအရာတွေကိုနားလည်ထားပါတရိယာပါအဲ့ဒီအကြောင်းအရာသိပြီးတော့ပဏိတော်သီလတောင်းတော့သီလတွေပြည့်စုံလို့သီလတွေထိမ့်သိမ့် ပြီးတော့မက္ကနိဗ္ဗာန်ဂမနမက္ကခိပမေဝဝိတော်ရီနိဗ္ဗာန်လမ်းကြောင်းအကျင့်ကိုလင်းလင်းလင်းကျင့်လန်းစဉ်ကိုလင်းမြန်စွာတုတ်တင်ရှင်မြန်သွားမြန်မြန်ကျင့်ရမယ်ဒီလိုဟောလိုက်တာဒီတရားတော့နာရနဲ့ပြန်တော့တော့ဘာဖြတ်သွားတော့မယ်ဘုန်းကြီးပြောချင်တာဘာလဲဆိုပစ္စည်းမဝေကနောက်ဆုံးယဟန္တာထေရီမပုဂ္ဂိုလ်ဝိနည်းတွေကဣတိတဲ့ရမယ်ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်မျိုးတော့ဆိုရင်ပူဆွေးမှုနဲ့အာကြည်လာတော့ ဘာဖြစ်လဲယူသွားတာမန်ဘုန်းကြီးတို့တာမန်ပုံကိုယ်တွေတော့ပြောစရာမရှိဘူးဗျာတန်တီးခဲတန်တရားခီးသွားပုံကိုယ်တွေဘုန်းကြီးတို့မဲ့ညာဖုန်ညာမရသေးတန်တရားခီးချီသွားမှာဒီအပူတွေကတွေးကိုတွေးရမှာခဏခဏဒါတွေတွေးလာရင်ဘာလို့အောင်လဲတရားရှုမှတ်ထားမယ်မရှုမှတ်ထားရင်မခံနိုင်ဘူးညာဒီပြဒနာအမြဲတမ်းပြင်းတယ်ဟိုဘုန်းကြီးတော်တော်ကြီးကတော့ပြန်တော်မူသွားပါသူပြောတဲ့အာသာပုံမြင်လေးပါပဲ ဆရာတော်တပါးပေါ့နော်သူကဒီနေတဝိုက်မှာနာရီတွေကြုံလာသူဟောလိုက်လို့ချင်းတခြားပုဂ္ဂိုလ်တွေအပူတွေငြိမ့်သွားတယ်ဟောသူကိုယ်တိုင်ကြုံလာတဲ့ကဆရာတော်ကြီးဘာဖြစ်လဲဆိုအခန်းနဲ့တကားပဲသင်္ကန်းကြီးခေါင်းဝီခြုံငိုးနေတော့အဲ့လိုဖြစ်တာအဲ့တော့နိစ္စတဲ့တရားဓမ္မတွေကလာလျှောက်ကြဆရာတော်ဗျာဆရာတော်ဗျာတခြားပုဂ္ဂိုလ်တွေဆုံးမတဲ့ခါကျတပည့်တော်တို့ဒီတရားတွေနာတယ်နာရီတွေကြုံတဲ့ကဆုံးမတော်တော်တက်တာရပါတယ်ဗျာ ဆရာတော်ဘုရားလည်းအဲ့ဒီတရားတွေဆင်ញံနှလုံးသွင်းတော်မူပါဗျာဒီလိုလျှောက်ထားကြတယ်။အဲမဲ့ဆရာတော်ကြီးကဗာမိတ်လဲဆိုဒါငါတူမရင်ခောက်ခောက်ကြီးกว่าဆိုပြီးတော့တရားမျိုးဖြစ်ရှာဟိုပြောချင်တာတော့တရားနဲ့မနေနိုင်တော့မလွယ်ဘူးဗျာဘုန်းကြီးတို့တော့ဒါကိုပြောချင်တာနော်ဘုန်းကြီးတို့ဘလောက်ဟောဟောဘုန်းကြီးကိုယ်တိုင်တရားနဲ့မနေနိုင်မထိန်နိုင်ပါဘူးဗျာဒီညာတိပြဿနာဆိုဘုန်းကြီးတို့ကုံကြုံရမှာပဲဒီနေ့တော့ဘုန်းကြီး နေ့လည်းပဲအဆုံးစားသွားနိုင်တကူကြုံတော့သွားလိုက်ရသေးတယ်နော်ငါကဆုံးမပြတ်ပုတ်နေတဲ့ဒကာနမတွေနော်ဒကာကြီးဆုံးသွားချာတော့တကယ်ကျုံလာတဲ့ခါကျတရားဓာတ်ခံရှိတောင်မှအတော်လေးကိုဓာတ်ခံရှိမှာနော်တာမန်ဓာတ်ခံရှိအောင်လည်းမလွယ်တော့ဘူးဒီမှာပြောချင်တာတကယ်ပါရမီတူးရှိတဲ့ပုံစံတောင်ခံသေးတယ်တာမန်ပုဂ္ဂိုလ်ကတော့တော်တော်လေးကိုစဉ်းစားခဲ့တယ်ကိုခံနိုင်ရှိဖို့နောက်တစ်ခုဒါပြဒနာတစ်ခုညာတိပြဒနာလို့ခေါ်တယ် နောက်တစ်ခုပြဒနာတစ်ခုကတော့ဗာလဲဆိုတော့ဘောဂပြဒနာနော်ကိုယ်ရှိတာလေးတွေအကုန်ပါသွားမယ်နော်ကိုဒီခေတ်ကလည်းပျက်စီးစရာအကြောင်းတွေအများကြီးပဲမင်းကလည်းတိတ်ညင်တိတ်သွားအဆိုးကလည်းတိတ်ညင်တိတ်သွားနိုင်တယ်အမျိုးတွေမိလောင်တာတို့ဟုတ်လားမိုးကဖြတ်တာလေကဖြတ်တာတို့မျိုးစုံပေါ့ဗျာအနေမျိုးစုံငလင်လောက်တာတို့ရေပင်ပြီးပဲအော်အများကြီးပဲ ဒါတွေသိပြီးပျက်စီးသွားလို့ရင်ကိုယ်ရှိတာလေကုံကုံသွားလို့ရင်ဒါလည်းမလွယ်ဘူးဗျခံနိုင်ရှိဖို့ဆိုတာဘုန်းကြီးတို့မန္တလေးမှာနေစဉ်ခေါင်းကကြပါပြီ80ခုနောက်ပိုင်းမန္တလေးမှာကြီးကျယ်လောင်တယ်လေ88မထိုင်ခင်တော့အဲဒီကလောင်တော့ဥကြယဝင်ပြီးလောင်တယ်ဆိုပြီးတော့အများကြီးပါတခြားကြီးပါတချို့မေ့မျောသွားတာလေအများကြီးကြုံတယ် ဝရမကလူတွေသူတို့မလောင်မဲနဲ့သူတို့ပဲလာမှာပဲဆိုမှုမေမေ့ပြောသွားအများကြီးဒါပစ္စည်းဆုံးရှုံးလာရင်မလွယ်ဘူးအဲကြောင့်ဘုန်းကြီးတို့တရားနဲ့နေဖို့ကြိုးစားပါဒါမှပဲခံနိုင်ရှိတယ်ယောဂပြဒနာယောဂဇိုးတွေဖြစ်လာရင်ဒါလည်းတော်တော်ခံခက်ပါတယ်ဘုန်းကြီးတော်ကြီးဆိုလည်းဒီယောဂဇိုးတွေဖြစ်လာရင်မှာတော်တော်လေးခံခက်တယ်နော်သိမလွယ်ဘူးဒါလည်းတရားနဲ့နေမှတရားနဲ့မနေဘူးအခုမှထပ်ပြီးလောက်ကြမယ်ဆိုရင်တော့တော်တော်မလွယ်တဲ့ကိစ္စပဲ ဒီခေတ်ကလည်းအခုဆိုယောဂဆိုရဆေးရလည်းမထိုးရသေးဘူးဆိုရင်စိုးရိမ်နေရတော့ဆေးထိုးပြီးလည်းကိုယ်ကကာဝယ်ရလောက်ကြအောင်ယောဂဆိုတွေဖြစ်လာရင်ကိုယ်မဖြစ်သေးဘူးနော်ကုမာကြောက်တာတို့ဒါမျိုးတွေဖြစ်လာနောက်သီလပြဒနာနောက်ဘောဂပြဒနာရောဂပြဒနာနောက်သီလပြဒနာသီလတွေပျက်စီးအခုချိန်တော့မသိသေးဘူးပြသီလပျက်စီးနေနော်နောက်ဆုံးချိန်မှသိလိုက်မယ်သီလပျက်စီးတဲ့ပုံကနောက်ဆုံးချိန်မှာ ကိုကသီလတွေပြည့်စည်တော့ဟိုကမကောင်းတာလောက်တာတရားမကောင်းတာပြောတာမကောင်းတာတွေအများကြီးဖြစ်နေအဲ့ချိန်ကျတော့ကိုကလှုပ်ကမလှုပ်နိုင်တော့ဆိုရင်ပုဆိုရင်ငိုကြွေးနေရတာဒီကျို့ဆိုဘာမှပြောနိုင်တော့ငိုနေတာပဲရှိတော့ဒါမျိုးတွေအများကြီးကြုံတယ်နောက်ဆုံးချိန်မှာအကြောင်းကိုရွယ်ကောင်းတို့ဘုန်းကြီးတို့တွေလှုပ်ထားပါသီလတွေပြည့်စုံလှုပ်ထားသီလပြည့်စုံပြီးတော့တရားတွေပြည့်စုံလှုပ်ပေါ့ဒိဋ္ဌိပြဒနာအယူဆလွှဲမှတာ ချို့ကမှန်တဲ့ယူဆနေပြီးတော့မှားတဲ့ယူဆရောက်ပါအဲတော့ဒါမှန်မှန်မသိသေးခင်တော့ပြဿနာမရှိဘူးပေါ့ဗျာမှန်မှန်လည်းသိရောအဲ့ဒီအချိန်ကျသေကံဤချိန်နဲ့ဖြစ်ရောအာအိမ်မှာဒုက္ခပြတ်တော့နော်ယူအစာအမှားတွေယူမိရင်သေကံဤကာလမှာပုတ်ထီတယ်နော်သေကံဤကာလမှာကုသိုလ်ရှိသေးရကုသိုလ်နမိတ်တွေထင်လာတယ်ကုသိုလ်မရှိဘူးအကုသိုလ် လောက်ထားတဲ့များတဲ့ဘုကအကုသိုလ်နမိတ်တွေထင်းလာအဲဒီကျမငါတော့မှားပြီအဲဒီမှာဆိုရင်ပုဆွေးရတော့ဒါဘုန်းကြီးတို့ဆိုရင်ပုဆွေးရတဲ့ဒုက္ခအကြောင်းပေါ့ဗျာဘုရားဟောသွားတာဒါပေမဲ့လို့ဘုန်းကြီးတို့ဒီမှာဘုရုကြောင်းလေးတစ်ခုပေါ့ဗျာဆက်စားလို့ဒီအယူဆမှားတာတွေကြတော့တာမန်ယူဆများမှားတာမျိုးကိုစိတ်ထားပြောင်းလိုက်နေနမိတ်ကောင်းသွားတယ်ဆိုတာမျိုးပေါ့ဘုရားလောင်းပေါ့ ဂျာတဲ့ပုဂ္ဂိုလ်လည်းသိမတွေ့အောင်ဒီအယူဆမှားနေတဲ့ပုဂ္ဂိုလ်အတေဂဏိကလာစိတ်ထားပြောင်းလိုက်ရင်လည်းကောင်းတဲ့နမိတ်ထင်တယ်ဆိုတော့ဘုရားလောင်းကဘုန်းကြီးတို့32ကဘာထက်ကဘဝတစ်ခုမှာ လောမဟန္တကတ္တဗယတိဖြစ်ဘူးတဲ့အဲ့ဒီယတိဘဝမှာနိမလမ်းမတွေကျင့်တာပေါ့ဗျာဘာတွေကျင့်လဲဆိုအဝတ်မဟုတ်ဘူးအစားတော့လည်းတွေ့ရတယ်စားတယ်နောက်ချီကြောက်တွေဘာတွေအဲ့ဒါရှောက်စားသူကဒီလိုစားတော့နေရင် ဒီကိလေသာကုန်မယ်ထင်တော့ဒေါတဲ့တောင်ထဲမှာလူတွေမခံမနဲ့ကျင့်တာနေဘူးထဲမှာထွက်ကျင့်တာအေးတဲ့ခါမှာအေးခါမိကျင့်တာကိုယ်ပင်ကန်းခါမိကျင့်တာပေါ့ဒီကဏိကာလာကြာဒီမကောင်းတဲ့ကျင့်နေကျင့်တဲ့ခါကျသူကငရဲနမိတ်တွေပေါ်လာဟာအဲ့ကြောင့်မပြောင်းတော့ဟာငါတို့မှားပြီငါတို့ဒီကျင့်နေလိုမရှိတော့ဘူးဆိုဘုရားလုံးလို့ကြာသိတယ်မှန်မှန်သိဖြတ်ချလိုက်တယ်အဲ့မှာအပြတ်ဆုံးလိုက် လိုက်တာဖះလောင်းလည်းဖြစ်တာတစ်ပိုင်းပေါ့ဗျာအခြားကုသိုလ်တွေကလည်းသူ့မှာရှိနေတာပါရမီတွေဆက်ဆက်ဖြည့်လာတော့ဒီကုသိုလ်ကလည်းရှိတော့ပြီးတော့သူကျင့်နေကျင့်နေသူမြောက်နှိမ့်ဆက်တာမို့ကိုယ်ခန္ဓာကိုယ်ပဲကိလေသာခေါင်းပေါင်းကျင့်နေမကောင်းတဲ့ကျင့်နေဖြစ်နေတော့အဲတော့ကုသိုလ်တွေကသိမများတာလည်းပါမှာပေါ့လေမများတဲ့ကျင့်လည်းဖြစ်နေအာသူများတပ်ဖြတ်နင်းစေနှိမ့်ဆက်တာမျိုးဆိုရင်တော့အဲဒါဆိုရင်တော့ခါမှာပေါ့ကိုဟာ ကိုကိုကိုပင်မောင်းနှိမ့်ဆက်ခြင်းနဲ့ယူဆပဲဖြစ်နေဒါကြောင့်မို့ဒီယူဆကိုစွန့်လိုက်တဲ့အခါစွန့်လွတ်လိုက်တဲ့အခါကျဘာဖြစ်လဲဆိုကောင်းတဲ့နမိတ်ပြန်ဖြစ်လာတယ်အဲ့လိုတော့တွေ့ရအဲ့ဒါနဲ့ကောင်းတဲ့နမိတ်ကောင်းတဲ့ပုံပွားရောက်ကြတော့ပါဗျာနော်အဲ့တော့မှတ်ထားဖို့ရကလူမျိုးတိုင်းဘာသာတိုင်းနောက်နတ်တိုင်းတတ္တဝါတွေကဆိုရင်ပူဆွေးမှုများတော့ကင်းလို့ကြတာပဲကင်းကျင်ကြတာပဲကင်းအောင်လည်းကြံနေကြတော့ပါ တကယ်ကင်းအောင်နေနိုင်တဲ့ဤကတော့ဘုန်းကြီးတို့တတိပဌာန်လမ်းစဉ်ကျင့်တဲ့ဤပဲဒါကြောင့်ဘုန်းကြီးတို့ခုတတိပဌာန်တုတ်တတိပဌာန်တုတ်တတိပဌာန်ကျင့်စဉ်ကိုအဓိကထားပြောနေတာဒါတွေကျင့်မှာပဲအဲ့မှာတော့တတိပဌာန်ကျင့်စဉ်မှာအဲအစာပိုင်းမှာလည်းဟောပါတယ်နောက်ပိုင်းမှာလည်းဘုရားဟောတာသတိပ္ပံကိုကျင့်စဉ်ကျင့်နေရင်နော်တောကပရိဒေဝနာတမတေကမာယဆိုရင်ခုဆွေးတာတွေငိုကြွေးတာတွေလုံမြောက်နိုင်တယ် ဒုက္ခဒေါမနတာနာအထုမာယကိုဆင်းရဲတဲ့စိတ်ဆင်းရဲတဲ့ခြုံငိမ့်နိုင်တဲ့ချုပ်ပြောင်နိုင်တဲ့အဲ့ဒါတွေဟောတာဒါကြောင့်မို့ဒီဘေးတွေကတွေးတော့တွေးရမှာပေါ့ဗျာမကြုံတဲ့ပုံကိုဆိုမရှိဘူးကြုံနေရမှာကြုံလာရင်ဒီပူဆွေးတွေငိမ့်အောင်ကင်းအောင်ကိုလိုဘုန်းကြီးတို့သတိပ္ပံကျင့်ရမှာပေါ့ဗျာဒီမှာလည်းဘုန်းကြီးတို့တခြားဘာသာတခြားလူမျိုးတွေကနေပြီးတော့ဘုန်းကြီးတို့ဗုဒ္ဓဘာသာဝေဖန်ချက်လေးရှိပါတယ်ဘာလဲဆိုတချို့ပုံကိုတွေကဘာဗျာ အေးမင်းတို့ဗုဒ္ဓဘာသာလဲဆင်းရဲဆရာတွေလျှောက်လက်ခံစဉ်းစားနေဆင်းရဲဆရာတွေကခုနဆိုဆရာတွေပုဆွေးဆရာတွေဟိုကြွေးဆရာတွေဟိုဓာတွေနော်ယောဂဖြစ်တာတွေသေတာတွေမွေးတာတွေဒါတွေကကောင်းတာတွေမဟုတ်ပါဘူးပျော်စရာတွေစဉ်းစားမယ်ဆရာစိတ်ညစ်စရာတွေပဲရှောက်ပြီးတော့စဉ်းစားနေကြတာပဲဘယ်တက်တာလဲမလဲစိတ်ညစ်စရာတွေစဉ်းစားနေဒီဒုက္ခတွေစဉ်းစားနေတော့စိတ်ညစ်ပြီးဒုက္ခရောက်တာပဲ ဖြစ်မှာပဲသူတို့ကပြောစရာတွေစဉ်းစားနေမယ်တွေးနေရမယ်ဒီလိုပြောတာဆင်းရဲစရာကြုံလာတဲ့အခါမှာ ပြောစရာတွေတွေးလို့ဆင်းရဲစရာပျောက်သွားရင်တော့ကောင်းတာပေါ့ဗျာဒီနေ့ကသူတို့လုံလို့မှန်လို့ရှင်တော့ကောင်းတာပေါ့တခါကျတော့ဆင်းရဲစရာပျောက်မသွားနဲ့ပိုဆိုးလာတယ်အဲ့လိုမျိုးတွေဖြစ်တယ်အဲ့ဒီခါကျတော့မဏိဒမထိုင်တာတွေဖြစ်တာပါဆင်းရဲစရာတွေတွေးကြုံလာဗုဒ္ဓဘာသာ ကြိုတင်ပြီးတော့ဆင်ញင်တော့ ဩဒီသဘောတရားတွေဟာလူတိုင်းဖြစ်တတ်တာပဲတတ္တဝါတိုင်းဖြစ်တတ်တာပဲဟိုမှာတက်ကြီးတာတွေဒါလူတိုင်းဖြစ်ကြတာပဲမိုးရလာတဲ့ဒုက္ခတွေလူတိုင်းဖြစ်တာပဲယောဂဖြစ်တဲ့ဒုက္ခတွေတက်ကြီးတဲ့ဒုက္ခတွေသိတဲ့ဒုက္ခတွေခုလိုဆိုရင်ရာတွေပူဆွေးစရာကိုလူတိုင်းလူတိုင်းဖြစ်နေတာပဲနော်အဲ့လိုဟောဒါတွေကသဘာဝတရားပဲလူတိုင်းလူတိုင်းဖြစ်နေတဲ့တရားတွေပဲဒီလိုစင်ញနှလုံးသွင်းတာတတ်တာရတယ်ဗျာ ဒီတဲ့တက်တာတဲ့နေရာတော့ခုနတတိပဋ္ဌာန်နဲ့တရားနဲ့နေတာတတိနဲ့နေတာပေါ့ဗျာတတိနဲ့နေလိုက်ရင်ဒါတွေကဆိုရင်ပူပါမှုတွေကရပ်သွားတာပေါ့ဗျာအရိယပုဂ္ဂိုလ်များကြတော့ဆိုရင်ပူဆွေးမှုငိုကြွေးမှုတွေအရိယဆင်းရဲအစစ်မှန်ပဲလို့သူတို့ကအမှန်တိုင်းသိတာပေါ့ဗျာတရားရှုမှန်နေရတရားမရှုမှတ်နေရင်တော့ပို့ပြီးတော့ခါခက်တော့ဟိုမှာဘုန်းကြီးတို့မြင်သာတဲ့တတ္တဝါတွေကြီးဘုန်းကြီးတို့နိဗ္ဗာန်ညာဖြစ်တဲ့တိရစ္ဆာန်တွေ သူတို့ဆိုရင်ကြီးနိုင်ငယ်ညင်ကိုကိုယ်ရဲ့အာကြီးတဲ့ကောင်ချိန်မြေကိုက်ကုတ်စားတော့အားကအမြဲတမ်းထိတ်လာစိုးရင်အေးဆေးမနေအောင်ကိုယ်ရံရံပြုမဲ့ပုံကိုတတ်ဖြတ်ပြီးစားမဲ့ပုံကိုဘယ်ချိန်မှပေါ်လာမလဲမသိနိုင်အိတ်တော်လဲတထိတ်လန်းနဲ့နေသွားတော့လဲတထိတ်လန်းနဲ့ကိုကိုမင်းဆော့ရှောက်နေရသူတို့ကျတော့ဘွားတယ်ဘွားတယ်မှာနော်ဒီလိုဒီလိုပဲကြုံနေလူတွေကြတော့ကြည်လိုက်ပါနော် လူတွေမှာလည်းဒီလိုပါပဲဟိုအစာပိုင်းမှာလည်းအငိုနဲ့စားအဆုံးမှာလည်းဟုတ်လားပူဆွေးနဲ့တရားမရှိဘူးဆွေးတော့ကနဲ့ဆုံးတာပူဆွေးဆင်းရဲဒုက္ခတွေနဲ့တွေ့ရတယ်ပေါ့ဗျာနော်ဟောတတ္တဝါတွေဘုန်းကြီးတို့လူအရိယပုဂ္ဂိုလ်တွေအဲ့လိုမြင်တာဟောလူတိုင်းလူတိုင်းတတ္တဝါတိုင်းသွားကြဆုံးတတ်ကြတော့စိုးရင်ပူဆွေးမှုနဲ့ပဲဆုံးတတ်ကြတယ် စိုးရင်ဘူးဆွေဆင်းရဲဒုက္ခနဲ့တွေ့ဖို့ရခံစားဖို့ရလောကကြီးလူလာဖြစ်ရတာတတ္တဝါဖြစ်ရတာလို့အရိယာပုဂ္ဂိုလ်တွေကဒီလိုမြင်တာပေါ့ဗျာဘုန်းကြီးတို့တွေလည်းအဲ့လိုရိယာပုဂ္ဂိုလ်များမြင်နေအောင်ကြိုးစားရင်တော့ဒီဆိုရင်မဖို့ဆွေးမှုတက်တာတော့ဗောနော်ပြီးတော့မှဘုရားကဘာဆက်ဟောလဲဆိုကတမောစာပေကိုပရိဒေဝတဲ့ဆိုရင်ဖို့ဆွေးမှုအာကြည်လာရင်ငိုကြွေးရတော့စိတ်ဆင်းရဲမှုတွေအာကြည်နေရင်ငိုတာနေထွက်လာတယ် အဲဒီမှာပရိဒီဝါဆိုဘယ်လိုမျိုးလဲဆိုဘုရားကဖြည့်ရှင်းချက်ပေးပြန်တယ်ခုနနဲ့တူတူပါပဲယောခောဘိက္ခုယအညတရအညတရညတရနာဗျတနေနာတမနာကတတာခုနဗျန္တရတရား၅ပါးတမျိုးမျိုးနဲ့နှိမ့်ဆက်ခံတဲ့ပုဂ္ဂိုလ်တော်တော်ဘုရားရှင်ကဒီပရိယေမျိုးမျိုးနဲ့ဟောထားတယ်ပေါ့အာဒီဝပစ္စည်းတဲ့ဝတ္ထုပုဂ္ဂိုလ်ဒါတွေအကြောင်းပြုပြီးတော့ အတန်နေထွက်မြည်တမ်းကိုကျွေးရတာပေါ့ဗျာနော်ပြီးတော့ပရိဒေဝအဲ့ဒီအဲ့ဒီအသုံးပြုကိုပိုင်ဆိုင်တာပစ္စည်းကိုပိုင်ကိုယ်နဲ့နှစ်သက်မြန်တဲ့ပုံဂုံကျေးဇူးတွေပြောပြီးငိုကြွေးရတော့အာဒေဝနာအဲ့ဒါဒီအဲ့ဒီပုံကိုအဲ့ဒီဝတ္ထုတွေအကြောင်းပြုပြီးမိတန်းနဲ့ပြောဆိုတဲ့အမှုရာတွေဖြစ်တယ်ပရိဒေဝနာဒီဂုံကျေးဇူးကိုပြောပြီးပြောဆိုတဲ့အမှုရာတွေဖြစ်တယ် အာဒေဝိတတံပြောဆိုတဲ့အချင်းအပြင်ဖြစ်တယ်ပရိဒေဝိတတံငိုကြွေးတဲ့အချင်းအပြင်ဖြစ်တယ်ဒါဟာပရိဒေဝပဲဒီပရိဒေဝဆိုတာငိုကြွေးရတဲ့ဆင်းရဲပဲဒါတွေကလည်းဟုတ်လားဆိုရင်ဘူးဆိုရင်ငိုကြွေးရတာပဲဒါတွေကတော့သူကတကုတ်တူဆက်ဆက်တယ်အဲ့လိုပဲမှတ်ထားမှာပြီးတော့ဗာဆက်ဟောလဲဆိုဘုရားကပရိဒေသောကပရိဒေဝဒုက္ခဒုက္ခလည်းဒီမှာလည်းဘုရားအမေးဖြေလေးနဲ့ဟောတယ်ပေါ့နော် ဒုက္ခကြည့်လိုက်မယ်ဘုန်းကြီးပါဠိလေးဖတ်ပြန်ဒါကတော့ကြောင်းနာဝချေအောင်ဗျာမာသရိပဒံဒုက္ခသူကအကျေဟောထားလို့ဒါလေးဖတ်ပြန်တယ်ကတဝင်းစာပိတ်ွေဒုက္ခကိုဆင်းရဲဆိုတာဘယ်လိုမျိုးလဲရံခောပိတ်ွေကာယကဒုက္ခာယကအတ္တအတ္တတံကိုဆင်းရဲကိုမှဖြစ်တဲ့ဆင်းရဲအဲဒီကကြတော့ဆင်းရဲဒုက္ခရောက်တော့တယ်ကိုမှမตายရဝယ်တွေဖြစ်တယ်မကောင်းတွေ့ထီမကောင်းတဲ့တွေ့ထီတွေဖြစ်တယ် အဲ့ဒါကိုဆင်းရဲပဲစိတ်ဆင်းရဲကြပါလေဆိုကတမင်းစာပေကိုဒေါမနတံစိတ်ထဲမှာဆင်းရဲတာပါစိတ်ထဲမှာမသားရပါဘူးတွေ့တယ်စိတ်ထဲမှာမကောင်းတဲ့အတွေ့အထိတွေတွေ့တယ်မကောင်းတဲ့ခံစားမှုတွေဖြစ်တယ်ဒါစိတ်ဆင်းရဲပဲဒါမျိုးပြောတာဒီမှာဘုန်းကြီးတို့ပါဠိတော်မှာကြတော့ဓမ္မစကြာတို့ဗမာဓမ္မစကြာပါဠိကြတော့ဒီဒုက္ခတွေဟောတဲ့နေရာမှာ ဗျာဒိပိဗျာဒိပိဒုက္ခဆိုခေါ်တယ်ဟောဒီမာသရိပဏတောက်တာမှာကျတော့အဲ့ဒါမပါဘူးဇာတိပိဒုက္ခစရာပိဒုက္ခမရဏံပိဒုက္ခဗျာဒိပိဒုက္ခမပါဘူးဘာလို့မပါလဲဆိုတော့ဘုန်းကြီးတို့ဒီတောကပရိဒေဝဒုက္ခဒေါမနတုပါယတာပိဒုက္ခဒီပါဠိကပါနေဘုန်းကြီးတို့ဗမာပါဠိမှာအဲ့ဒါမပါဘူးတခြားနိုင်ငံခြားပါဠိတွေကျတော့ဒုက္ခပရိဒေဝဒုက္ခဒေါမနတုပါယတာပိဒုက္ခဆိုဓမ္မစကြာမှာပါတယ် အဲ့ဒီသောကပရိဒီဝဒုက္ခထဲမှာဗျာတိဆိုခန္ဓာကိုယ်ရဲ့နာယောဂါတွေဖြစ်တယ်အောင်ပြောတယ်ဗျာတိဘီတို့ခေါ်လို့ဘာလို့မဟောလဲလို့မေးရင်နော်ငိုကြွေးရတော့ကိုယ်စိတ်ဆင်းရတယ်နေထိုင်မကောင်း နေမနေမကောင်းထိုင်မသာဖြစ်တယ်ယောဂဝိနာမျိုးမျိုးတွေဖြစ်တယ်ဒါကြောင့်မို့ဇာတိရာ မရဏထဲမှာဖြာတိထက်မထားဘူးဒုက္ခသစ္စာဟောတဲ့ကမှာဇာတိပိဒုက္ခသရာပိဒုက္ခမရဏပိဒုက္ခဟောတာဖြာတိဒုက္ခလို့မဟုတ်ဘူးဒုက္ခထဲမှာတောကပရိဒေဝဒုက္ခဆိုတဲ့အဲ့ဒီဒုက္ခပုတ်ထဲမှာကိုဆင်းရဲတွေအကုန်ပါသွားတယ်မကြမ်းမာတာဖြားနာတာအကုန်ပါသားတဲ့အတွက်တိတာမဟုတ်ဘူးလို့ဒီလိုမှတ်ထားပါဘောနော်ဒီတော့ကိုဆင်းရဲစိတ်ဆင်းရဲဒုက္ခတွေကဘုန်းကြီးတို့လူတိုင်းကြုံရမှာပဲကြုံလာတဲ့အခါကျတော့ တရားရှုတဲ့ပုံကောင်နဲ့မရှုတဲ့ပုံဒါပဲကွာနော်တရားမရှုတဲ့ပုံကတော့ကိုယ်စင်းစေစရာငါမှဖြစ်တယ်ငါသားမှဖြစ်တယ်ငါသမီးမှဖြစ်တယ်ငါဆွေမျိုးမှဖြစ်တယ်လို့ခံစားရတော့တရားရှိမှတ်တဲ့ပုံကတော့ဒီခံစားမှုလေးတွေကိုတတိနဲ့စောင့်ကြည့်တာဒါလေးတွေပေါ်ပြီးပြောင်းပေါ်ပြီးပြောင်းဒါလေးတွေကြည့်ရခုစိတ်ပူပန်မှုတွေစိတ်ဆင်းရဲမှုတွေဖြစ်ဒါလေးတွေပြန်ကြည့်ပေးရဒါလေးတွေပေါ်ပြီးပြောင်းပေါ်ပြီးပြောင်းပေါ်ပြီးပြောင်းဒီလိုမြင်အောင်ကြည့်နိုင်ရအစပိုင်းတော့ ခက်တယ်ဝိပဿနာဉာဏ်နဲ့ဆင်းဆင်းအဲဥရဗျာဉာဏ်ဘင်္ဂဉာဏ်လောက်ရောက်ရင်ဟာအဲ့ဒီဟာမှာတော့ပိုးထင်ရှားတယ်ထင်ရှားတယ်ငါဒီဘယောက်ျားမင်းမပျောက်သွားပြီဟာယုံနံသွားတယ်ပေါ်ပြီးပျောက်ပေါ်ပြီးပျောက်ပေါ်ပြီးပျောက်မြင်းနေလို့ရင်အဲ့ဒီပူပါမှုတွေကလိုလိုငြိမ့်သွားတယ်အဲ့ဒီလောက်တော့ခွန်ကြီးရှုမှတ်နေသောတပံဖြစ်ရင်တော့ပိုကောင်းတာပေါ့ဗျာဟောယုံနံသွားတွေကအသစ်သစ်ဖြစ်ပေါ်လာပြီပျောက်ပျောက်သွားတဲ့သဘောတွေပဲဒီလိုသိတော့ရှုရတယ် ဒါဆိုရင်တော့ကိုယ်ဆင်းရဲစိတ်ဆင်းရဲခံနိုင်ရှိတာပေါ့အဲ့ဒီလိုမှမမြင်တဲ့၍ဘုန်းကြီးတို့မခံနိုင်ပါဘူးဒါကြောင့်မို့ခုတတိပ္ပံလုပ်ငန်းစဉ်ခုဘုန်းကြီးတို့သင်ကြားမှုတက်တက်တယ်မဟုတ်လှုပ်စေခြင်းအဲ့လိုမျိုးဆင်မျိုးရောက်ဖို့ဆိုတာတမာရီလိုတယ်တမာရီမရှိသေးဘဲနဲ့ဝိပဿနာရှုလို့များရပါတယ်ဒါပေမဲ့လည်းဗာတိညာမှာမဖြစ်ဘူးဘုန်းကြီးတို့ဖြစ်စေချင်တာကတကယ်ကိုအတိညာမမြင်ဖြစ်စေချင်တယ်ဖြစ်မှခံနိုင်ရှိတယ်မဖြစ်ရင် မခံနိုင်ဘူးနော်ပြီးတော့ဥပါယတာအဲ့ဒီသွားကြောင်းဥပါယတာနဲ့ပတ်သက်ဘုရားကအမေးဖြေလေးနဲ့ဟောပါတယ်ကတမောစာဘေကွေဥပါယတောယောခောဘေကွေအညတိရခုနတိုင်းမှာပဲဗျန္ဒနာ၅မျိုးနဲ့နှိပ်ဆက်တဲ့ပုံကုန်တွေဟာဘာဖြစ်လာလဲတိတ်ပြီးတော့ပူဆွေးလာပြီဆိုရင်ငိုကြွေးလာပြီဆိုမူးမေသွားတချို့ကြငိုရင်းနဲ့မူးမေသွားတယ်ကြုံရတယ်အဲ့ဒါမျိုးပြောတာ အဲ့လိုအဲ့မှာတော့သူကစကလုံးပရိယနဲ့ဘုရားအများကြီးဟောတော့အာရသောစိတ်လွန်စွာပင်ပန်းခြင်းဥပါရသောဒီတော့စိတ်ပြင်းထန်သောပင်ပန်းခြင်းအာရတိတထံပင်ပန်းသည်အဖြစ်ဥပါရိတတံပြင်းစွာပြင်းစွာပင်ပန်းသည်အဖြစ်ဒါမျိုးဒါဥပါရတခေါ်တယ်ဒီမှာကစကလုံးနေရတာကွဲတာကိုဘုန်းကြီးတို့ဗမာအိဗေကြသိမကွဲပဲဖြစ်နေ တောကရယ်ပရိဒေဝရယ်ဥပါယတာရယ်ဒီ၃မျိုးပေါ့နည်းနည်းတူတူဖြစ်နေတောကဆိုဆိုရင်တော့ပူဆွေးတာပရိဝေဒငိုကြွေးတာဥပါယတာဆိုတော့မူးမေ့သွားတာဒီလောက်ဆိုရင်တာမန်နဲ့ဟိုကွဲစရာတော့ရှိတာပေါ့သူကတော့ဥပမာလေးနဲ့တက္ကရာတွေဘာတွေကတော့ဖွင့်ပြတယ်ပေါ့မိဘပေါ်မှာတဲတဲဝတ်ခုတင်စီတွေနန်းစီတို့ဘာလို့တော့ပုံတင်ကြတော့ပေါ့နော်အဲဒီအဲဒီမှာမိဘတဲဝတ် တချို့မီးမီးပြင်းပြင်းထိုးလိုက်ဒီစီတွေကပွက်ပွက်လာတယ်ပွက်နေတဲ့သဘောလောင်းတဲ့တောကနဲ့တူတယ်ပွက်ပြီးတော့ဒီစီတွေကဝေကြကုန်တယ်အဲ့ဒါပရိဒီဝါနဲ့တူတယ်မီးရှိန်အားကောင်းတော့ဒီစီကဖြည်းဖြည်းနဲ့စီတွေကလောင်ကျွမ်းသွားခန့်ချောက်သွားအဲ့ဒါဥပါယတာနဲ့တူတယ်သူအဲ့လိုဖြည့်ရှင်းချက်လေးပေးထားတယ်နောက်တစ်ခုကတော့ဘုန်းကြီးတို့မုံနဲ့ဟုတ်လား မုံဆောင်ချစ်ကွဲဆိုတာနဲ့ပတ်သက်ပြီးဘုရားကဟောသွားတဲ့ပါဠိလေးရင်လေးလာမယ်နော်ဘုရားကဟောလဲဆိုတော့ကရမောဇာပေကအပ္ပိယတံပြောကဒုက္ခဒါမုံတဲ့ပုဂ္ဂိုလ်နဲ့ဆုံးတယ်မုံတဲ့ရာဟုကနော်မနစ်သက်တဲ့ရာမုံနဲ့မနစ်သက်တဲ့ရာဟုတာနှစ်မျိုးပေါ့အာယုံရပုဂ္ဂိုလ်ရဒီလိုခွဲပြသွားဒီမုံနဲ့အာယုံတွေရှိတယ်အဲ့မှာတော့အာယုံနဲ့ပတ်သက်ပြီးအစင်အာယုံ ရူပယုံတတံခန္ဓာရတံဖုရဝံဓမ္မယုံပေါ့ဗျာနော်ကိုမနစ်သက်တဲ့ကိုမုံတဲ့အာယုံနေကြည့်လိုက်လေတခါတလေအစင်းတကူမြင်တာနဲ့ကိုယ်စိတ်ထဲမှာသဘောမကျတာဖြစ်တယ်အတန်ဒီတန်ကိုမကြသဘောမကြဒီအနတ်နာမုံနာမနစ်သက်တာသဘောမကြဒီစားเสียဒီအသုံးဆောင်ဒီအတွေးအတခါတလေမကောင်းတဲ့တွေးရမပေါ်ချင်ဘူးပေါ်နေတာပဲအမျိုး မကောင်းတဲ့ပုံကိုမတွေ့ချင်ဘူးတွေ့ရင်တော့မကောင်းတဲ့ပုံမမြင်ချင်ဘူးမြင်နေရမကောင်းတဲ့ပုံပဲတာမကြားချင်ကြားနေရအာယုံပေါ်မှာလည်းဘုန်းကြီးကမကြိုက်မနစ်တာတွေမကြိုက်မနစ်သက်တာတွေဖြစ်တယ်ပုံကိုယ်ပေါ်မှာလည်းမကြိုက်နစ်သက်ဖြစ်တော့ဒီတော့မုန်းနဲ့မနစ်သက်တဲ့အရာတွေကမုန်းဆုံစာနှစ်မျိုးရှိတယ်ဗါလဲဗါလဲအာယုံနဲ့ပုံကိုယ်နဲ့ဒါလေးမှတ်ထားမုန်းဆုံရောမုန်းနဲ့အာယုံနဲ့ဆုံမယ်မုန်းတဲ့ပုံကိုယ်နဲ့ဆုံမယ်မုန်းဆုံအဲ့လိုဆုံလာရင်ဗာပြစိတ်ထဲမှာမခံနိုင်ဘူး မကြိုက်ဘူးဒုက္ခဖြစ်တော့ဗောဗျာအဲ့လိုလည်းမှတ်တာအဲ့တော့မုန်းတဲ့ပုံကောင်မှလည်းတကာရန်သူပုံကောင်ဗောဗျာတချို့ကအမြင်ကယုံသဘောမကျအောင်နေမဟုတ်ကိုယ်အမြင်နဲ့ဒုက္ခပေးနေတဲ့ကရန်သူပုံကောင်ဗောကိုကြည့်ကြိုးစီပါပြအောင်လုပ်တာ ကိုမချမ်းသာတော့ဘူးချမ်းသာတော့မလိုလားတဲ့ပုံကောင်ဗောဒါမျိုးရှိတော့ဒါရန်သူအဲ့ဒီရန်သူပုံကောင်က တကယ်ဒုက္ခပေးပြီးရန်သူဖြစ်နေတဲ့ရန်သူပုဂ္ဂိုလ်တစ်မျိုးပေါ့ရန်သူထင်းပြီးရန်သူဖြစ်နေတဲ့ရန်သူပုဂ္ဂိုလ်တစ်မျိုးဒီလိုရန်သူနှမျိုးခွဲတယ်အဲ့ဒါတွေကကိုမုံတဲ့ပုဂ္ဂိုလ်တွေပဲဒါတွေတွေးလာကြုံလာကိုစိတ်ထဲမှာမကြိုက်ဘူးပေါ့ဗျာဒါကြောင့်မုံဆုံမုံတဲ့ပုဂ္ဂိုလ်တွေမုံတဲ့အောင်နဲ့တွေးကြုံလာရင်လည်းပဲဒုက္ခဖြစ်တယ်ဒါကိုပြောပါတယ်ဒါတွေကတော့ယောနိတော်မဏိကလည်းဆင်ញနှလုံးသွင်းနိုင်လည်းတတ်တာတယ်တတိပဒံတရားနဲ့နေလည်းတတ်တာတော့ပေါ့ဗျာ နောက်တစ်ခုကမုံဆုံချစ်ကွဲပေါ့ဗျာချစ်ကွဲကြခုနတွေပြောင်းပြန်ပေါ့ဗျာကိုချစ်ချစ်ခင်တဲ့အာယုံချစ်ခင်နှစ်သက်တာအာယုံညံ့နိုးတဲ့ပုံကုံနဲ့ကွဲကွာတဲ့ကမှာဒုက္ခဖြစ်တော့ပေါ့ဗျာတေကွဲကွဲမယ်ရှင်ကွဲကွဲမယ်တမျိုးမျိုးနဲ့ကွဲတော့နော်အဲ့လိုမျိုးကြဒုက္ခဖြစ်တော့တချို့ကြတော့ရှင်ကွဲကွဲရတယ်အခုဘုန်းကြီးတို့လူမျိုးတွေသူများနိုင်ငံမှာရောက်နေတယ်ကိုနှစ်သက်မြန်တို့တဲ့ပုံကတိတတ်နေရတယ် ဟောဘုန်းကြီးတို့ဘုန်းကြီးတွေပို့ဆိုးတော့ဖြူဖြူသားကြီးနဲ့နေရတဲ့အခါမရှိဘူးကိုကကိုတစိမ့်နဲ့နေရတာဒါမျိုးပေါ့ဒါရှင်းကွယ်ကွယ်ကြတော့နော်တေကွယ်ကွယ်တယ်ဟောရှုမြတိုင်းနဲ့တေတယ်တေသွားပြီကိုကရင်တေမယ်သူကတေတယ်ရင်တေမယ်ဟိုတလောကဘုန်းကြီးတော်တော်ကြီးဒီမှာယောဂဖြစ်ပြီးလုံးနဲ့6လလောက်ကတေသွားတယ်ဒါကြတော့တေကွယ်ကွယ်တော့ပေါ့အာသူကတေသူကရင်တေလို့ကွယ်သွားတာရှိတယ်နော် ကိုကအရင်သေးလို့ကွဲသွားတာရှိတယ်မျိုးစုံပေါ့ဗျာသေကွဲကွဲရတယ်ဆိုတော့နော်အဲတော့ဒါကတော့ဗာလဲဆိုတော့ချစ်တဲ့ပုံကိုယ်ကြီးချစ်တဲ့ရာဝတ္ထုတွေနဲ့ကွဲရတော့ဒါမျိုးဖြစ်ပါတယ်ဒါလည်းဒုက္ခဖြစ်စေတာပဲနော်ဒါလေးလည်းသတိထားစရာဒါကြတော့အဲနောက်တစ်ခုကတော့ဗာပြောလဲဆိုဘုရားရှင်နောက်ဒုက္ခတစ်မျိုးနောက်ဒုက္ခတစ်မျိုးကဗာလဲဆိုတော့ကတမင်းစာပေကရံပိဿာနာတပတိတံပိဒုက္ခ ဒါကတော့လိုချင်တာမရတာပေါ့မရတာမှလိုချင်တယ်ဒါမျိုးတွေပြောသွားတယ်ဒါလူရဲ့တဘာဝပေါ့ဗျာလိုချင်တာမရတဲ့ခါကျလည်းဒုက္ခဖြစ်တာပဲအထူးသဖြင့်ကလေးလေးတွေဆိုပို့သိတာတော့သူတို့လိုချင်တာများငိုဟာစိတ်ဆိုးဟာဒါမျိုးဖြစ်တော့တော့မရတာမှလိုချင်တာလိုချင်တာမဖြစ်မဖြစ်တာမှဖြစ်ချင်တာမဖြစ်နိုင်တာမှဖြစ်ချင်တာဒါလည်းဒုက္ခဖြစ်တာပဲနော် လိုချင်တာမရတာတဲ့မရတာကိုလိုချင်တာကမဖြစ်တိုင်းတာကိုဖြစ်ချင်တာပို့ပြီးဒုက္ခဖြစ်တယ်တဲ့ဒါတွေကတော့ဘုန်းကြီးတို့တတ္တဝါတွေဟာလူတိုင်းတွေဟာရတ္တမရတ္တဖို့မရဆိုရတော့တဘွားတဘွားဒီလိုဒုက္ခတွေကတော့ကျုံနေမှာပဲမဖြစ်ပါစေနဲ့လို့မဖြစ်ချင်လို့မပြတ်တောင့်တနေလို့လည်းမရနိုင်မရနိုင်တာမဖြစ်နိုင်တဲ့တောင့်တတဲ့အတွက်ဆင်းရဲဒုက္ခတွေဖြစ်ရတယ်အဲ့ဒီမှာတော့ဘုရားပါစမိန်နဲ့ဇာတိဓမ္မနာကဲ ဝအသစ်မဖြစ်ချင်ဘူးအခုဘုနာတိဒုက္ခတွေတွေ့တော့ငါနောက်ဘဝကြီးမရချင်ဘူးမရချင်ဘူးဒီလိုပြောနေနေလွတ်ဘူးဗျာဒါကိုပြတ်တော့အထုံနိုင်မှာပဲရတ္တမေရတ္တဖို့ရမှာပဲနောက်ဘဝပရိသန်နေမနေမှာပဲအဲ့ဒါမလုံနိုင်သေးကြီးကတော့ဘုန်းကြီးပေါင်းဘဝတွေဖြစ်နေအောင်ပါပဲမလို့ချင်မင်းမဲ့လို့လည်းဖြစ်နေအောင်ပါပဲမဖြစ်ချင်မင်းမဲ့လို့ဖြစ်နေအောင်ပါဘုရားအဲ့တော့မိတ်နဲ့ဇာတိဓမ္မနံဒါတောင့်တလို့မရဘူး စရာဓမနာအိုတာပေါ့အသက်ကြီးတာပေါ့နော်ကြီးလိုက်ပြီအသက်မကြီးချင်ဘူးကြီးလာတာပဲကြီးစရာပြည့်ပြောပြသေးတယ်တော့ဘုန်းကြီးတို့အခုဆို60ကျော်လာငါကဟို60ကျော်ဘုန်းကြီးတွေတွေ့ဟာဒီဘုန်းကြီးအိုလာပြီကြီးလာပြီကို60ရောက်တော့လဲမကြီးသေးတဲ့သဘောမျိုးဖြစ်တော့ဖြစ်ပုံများတာအဲ့လိုဒီမှာဒကာကြီးတွေလည်းဘုန်းကြီးဒကာကြီးတွေတွေ့ပါအသက်90ကျော်80နီးကို ခန့်ငယ်ငယ်တော့လည်းဒီရွယ်ကြီးတော်တော်ကြီးကိုဖိုးကြီးတွေဖြစ်နေပြီလို့ထင်တယ်ကိုယ်အဲ့ဒီရွယ်ရောက်သွားတော့မထင်မြန်ဘူးဒါမျိုးဖြစ်ကြတာပေါ့ဗျာဒါပါလေဆိုဒီအိုရာတက်ကြီးတာမဖြစ်ချင်မနဲ့ဖြစ်နေရတော့နောက်ပြီးတော့ဗာမိတ်လဲဆိုဘုရားရှင်ကญาတိဓမ္မနာယောဂဝိညာဉ်မဖြစ်ချင်ဘူးဗျာယောဂဆိုရင်လည်းမဖြစ်ချင်ဘူးဖြစ်နေကြတာပဲနော်ဒါတွေမဖြစ်ချင်မဖြစ်ချင်မနဲ့ဖြစ်တာပဲဒါတော့ကတစ်မျိုး သေးတာဘယ်သူမှမဖြစ်ချင်ပါဘူးဗျာဟိုလာတွေကဖြည်းဖြည်းဟိုလာတယ်မဟုတ်လို့လည်းနေလို့မရယောဂဝိနာတွေကလည်းဟိုလာတက်ကြီးလာတယ်တကူတကူဖြစ်နေပဲဟိုကမတက်တရားမတက်ဟိုကမစားတရားမစားနော်အမျိုးတွေမဖြစ်ချင်လို့ကိုမရဘူးသေတာကြည့်လိုက်ဘုန်းကြီးတို့ဘေးပါဝင်တဖြုံဖြုံနဲ့သေနေကြတယ်နော်တက်တူရွယ်တူတွေသေလာပို့တုံလုံးသေအမျိုးတွေပေါ့အဲတော့ဘေးပါဝင်မှာ တက်ကြီးတွေသေးတာလည်းတွေ့ရတယ်ငယ်တဲ့လူသေးတာလည်းတက်တူရွယ်တူငယ်သွားအကုန်နဲ့ဆက်ဆက်တယ်သေးတာမကြခဏတွေ့နေရတာဟိုအသက်ငယ်တဲ့ချိန်မှာတော့သူကအသိဉာဏ်လူသေးရောဝေးသေးလို့မသိနိုင်ဘူးဗျာအသက်ကြီးလာလေအသက်ကြီးလာလေအိုလာလေအိုလာလေယောဂမျိုးစုံ ဖြစ်လေယောဂမျိုးမျိုးစုံ ဖြစ်လာလေဟိုတယောက်ပြီးတယောက်ကိုယ်လည်းပဲချိန်သွားမလဲနော်ဒီပဝဉ္ကြီးတော့လေ တယောက်ပြီးတယောက်သွားကြတယ်တွေ့တာပေါ့နော်ဒါကြောင့်ကိုယ်လည်းဘယ်နေ့တည်မလဲမသိဘူးအဲဘုန်းကြီးဘုရားဆရာတော်ကြီးပြောတဲ့ဟာလေးကောင်းတယ်ဗျသေကာနီးကသေကာဝေးကိုစိုးရင်မနေနဲ့ဟုတ်လားအဖိုးဘွားတွေဒီကလေးမီးလေးမြစ်လေးတွေဒါစိုးရင်ပူပန်းနေဒါဘုရားဆရာတော်ကြီးမိန်သွားတယ်ကိုကနီးနေသူကဟိုကောင်းနေကအဝေးလိုသေးတယ်ကိုနဲ့ဆိုင်ဒါကြောင့်သေကာနီးကသေကာဝေးကိုစိုးရင်မနေနဲ့နော်ဘုန်းကြီးတို့လူငယ်တွေသွားပူပန်းနေကြတာ တကယ်တမ်းကျကိုယ့်အတွက်ရင်ပူပါမှာကိုကနီးနေသူတို့ကဝေးသေးတယ်တော့မိုးဆရာတို့ကမစိုးရတာလေးကတော့ဘုရင်သဘောကျတယ်တေကနီးကတေကဝေးကိုစိုးရင်မနေနဲ့နော်ကိုယ့်အတွက်ကိုစိုးရင်ပြီးတော့ဘုရင်တို့အလုပ်လုပ်ကြမှာပေါ့ဗျာအဲတော့အကုန်လုံးဘုရားမိန့်တာတွေကောက်ချက်ချရင်ဟိုတာတက်ကြီးတာယောဂဖြစ်တာသေတာမဖြစ်ခြင်းဘူးမလိုခြင်းဘူးမဖြစ်ခြင်းလို့မလိုခြင်းလို့ဒါကိုမဖြစ် မဖြစ်ပြစေနဲ့မလို့ဒါတွေမကြုံမြတောင်းတလို့ရတာမရဘူးဗျကြုံနေရမှာမရတာကိုလိုချင်တော့ဒုက္ခဖြစ်တာပေါ့ဗျဒါကြောင့်ဒီသဘောတွေကိုဘုန်းကြီးကအိုတာတို့မွေးတာတို့ဒီကထင်ရှားတာပြောအောင်ပေါ့ဗျအိုလာတာတို့ယောဂဖြစ်တာတို့သိတဲ့သဘောတရားတွေဒါကိုကြိုးပြီးဆင်ញင်ထားဆင်ញင်လိုက်ဒီဒုက္ခတွေတွေ့ရင်တက်တာတော့ပေါ့ဗျကြိုးပြီးဆင်ញင်မှုမတတ်တဲ့ပုဂ္ဂိုလ်ကျတော့ပို့ပြီးခံရခဲ့တယ် ဒါနဲ့ပတ်သက်ဘုန်းကြီးတို့ဒီမှာအဘိနာပိစုကိတဘဌာနသုံးအင်္ဂုတ်ထုပိစကနိပတ်မှာပါပါတယ်စာမျက်နှာ63ဒါမှာပါအဲမြို့သားပဲဖြစ်ဖြစ်မြို့သမီးဖြစ်ဖြစ်ဘုန်းကြီးတို့ရဟန်းပဲဖြစ်လူပဲဖြစ်ဖြစ်အမြဲမပြတ်စင်ញံနှလုံးသွင်းနေရမယ်တတိယတိုင်းပေါ့ဗျာတနေ့တရက်တစ်ချိန်လောက်တော့စင်ញံနှလုံးသွင်းနိုင်ကောင်းတယ်ဘာလဲဆိုတော့ဇရာဓမောမိဇရာနာ ဇာနာအနဇံအနတိတောငါမှာအိုခြင်းသဘောတရားတွေဖြစ်နေငါအိုးလာပြီပေါ့ဗျာအိုခြင်းသဘောမလွန်ဆန်နိုင်ဘူးကိုမှန်မဲကြည့်ကြည့်ကိုရုပ်ဘယ်လိုပဲမြင်မြင်ပေါ့ဟောငါအိုးလာပြီအိုခြင်းသဘောငါမလွန်ဆန်နိုင်ပါလားဒါလေးလက်ခံနေအောင်ဆင်ညာအဲ့ဒါဆိုတက်တာတယ်နော်မလို့ရင်ဟုတ်လားအိုခြင်းသဘောလက်မခံနိုင်ကအာ7လေးတပင်ဖြူတွေ့လာမြန်မြန်မြန်ဆွဲနှုတ်အဲ့လိုဒါမျိုးတွေဒါပေမဲ့လို့ဆွဲနှုတ်လဲဟိုဟာထပ်ပေါက်တာပါပဲ ဒါမျိုးပေါ့ဒါလေးတွေလက်ခံအောင်ဆင်ញင်တယ်ဟောငါအိုးလာပြီဥရသဘောငါလွန်ဆန်းလို့မရနိုင်ဒီလိုလဲဆင်ញင်ပြရဗျာဒီဓမ္မောပြီဗျာဒီနာတိတော်ဥပမာယောဂဝိနာဖြင့်ဟောငါယောဂဝိနာဖြစ်လာပြီငါယောဂဝိနာဖြစ်လာဒီခန္ဓာကိုယ်ကဘယ်လိုမှမလွန်ဆန်းနိုင်ပါလားယောဂဝိနာဖြစ်လာအဲ့လိုဆင်ញင်နှလုံးသွင်းအဲ့လိုဆင်ញင်နှလုံးသွင်းတော့တတ်တာတော့ကိုယ့်ရဲ့ဖြစ်တာမဟုတ်ဘူးကနောက်သဘောပေါက်ဗျာဒီဓမ္မောမိ မရဏမရဏဓမ္မမိမရဏနာတိတော်ဟောငါအသေးချင်းသဘောတွေဖြစ်လာပြီအဓိကတော့ဘုန်းကြီးတို့ဒီအသေးလေးအသေးကြီးပေါ့ဗျာတရားရှုမှတ်နေရင်ဒီအတန်တွေပဲဖြစ်ဘုန်းကြီးတန်သဘောထင်ရှားတယ်တန်တွေတက်တမ်းပြီးတက်တမ်းတက်တမ်းပေါ်ပြီးပေါ်ပြီးဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဒါမျိုးမြင်တယ်ဘယ်အရာမဆိုဝိပဿနာရှုတတ်ရင်ပေါ်ပြီးတော့ဖြစ်ပြီးပြအဲ့ဒါအသေးလေးတွေတွေ့တာအသေးလေးတွေတွေ့ရင်လည်းအသေးကြီးကလက်ခံတယ် တဘောဒါအသက်တည်သွားတာတော့ဒါအသေးကြီးခေါ်တော့ပေါ့ယုံနာတဘာဝဒါကြောင့်ဘုန်းကြီးတို့ကဝိပဿနာရှုတဲ့အခါဝိပဿနာဉာဏ်นี่ဖြစ်အောင်ရှုဝိပဿနာဉာဏ်นี่ဖြစ်အောင်ရှုဝိပဿနာဉာဏ်นี่ဖြစ်လာရင်ဒါအမှန်တိုင်းသိလာအမှန်တိုင်းသိလာရင်လက်ခံနိုင်လာလက်ခံနိုင်လာရင်အသေးလေးတွေတွေ့လာရင်အသေးကြီးလက်ခံနိုင်ရှိမယ်တကယ်လို့ခံနိုင်မရှိသည့်တိုင်မှာသိခြင်းသဘောတရားတွေကျုံလာရင်ကိုယ်နဲ့နိစ္စတဲ့ပုံကိုယ်တွေကျုံလာဒီနေ့တော့ပြောပြပါသေးတယ်တကယ်ကြီးဆုံးသွားတော့ ဟိုကိုယ်အရင်သေသွားတဲ့ပုံကများကိုပြသွားတာပဲဒါကိုသူတို့အသေးကိုပထမဆုံးကြည့်ရတယ်ပြီးတော့သူ့အသေးကြည့်ပြီးတော့ငါလည်းသူ့လိုပဲသေရမှာပါလားသေခြင်းတော့မလုံးဆန်နိုင်ပါလားဒါမျိုးကတော့ခုရှောင်းနေဆိုပုံမြင်လွယ်ပါရုပ်လောင်းတစ်ခုကြည့်ဟောလူတိုင်းလူတိုင်းတတ်တော်တယ်တတ်တော်တယ်သေချာမွေးလာရင်သေချာပါလားသေခြင်းတော့မလုံးဆန်နိုင်ပါလားဒါဆင်ញင်တာပဲပြီးတော့မှကိုယ့်အကူအဲ့ဒီ တည်တဲ့ပုံကိုရဲ့ယုတ်ကလရုပ်လောင်းနေရာမှာကိုတည်နေတဲ့ပုံကိုအိပ်ပေါ်နေတဲ့ပုံကိုအစားထိုးလိုက်ပြန်စားထိုးပြီးတော့ဟောငါလည်းပဲသူ့လိုပဲမုတ်ချတည်ရမှာငါဟာတည်ခြင်းသဘောကိုမလွန်ဆန်နိုင်ပါလားအဲ့လိုခဏခဏဆင်ញင်ပြီးသူ့ရုပ်လောင်းကြည့်ပြီးတော့ဘယ်တော့မှဆင်ញင်မျက်စိဖွင့်ကြည့်မိတ်ပြီးဆင်ញင်မြင်ရမယ်ပြီးတော့ကိုအိပ်ပျော်နေတဲ့ကိုနေတဲ့ပုံလဲအာယုပြုပြီးငါသည်သူ့လိုပဲမုတ်ချတည်ရမည်ငါရဲ့တည်ရှိမှုသည်တည်ခြင်းသဘောတရားနဲ့ ငါသည်သူ့လိုပါမဟုတ်ချတရားမိသိခြင်းသဘောမလွန်ဆန်နိုင်နောက်တစ်မျိုးဆင်ញင်လို့ရတတ္တဝရင်တတ္တဝရင်အသက်ရှင်မှုကသိခြင်းတရားနဲ့ဆုံးသတ်ရပါလားသိခြင်းသဘောမလွန်ဆန်နိုင်ပါလားအဲ့ဒီနေ့တိုင်းပဲကိုယ်အသေးကိုလည်းငါသည်သူ့လိုပဲငါရဲ့အသက်ရှင်မှုသည်သူ့လိုပဲသိခြင်းတရားနဲ့ဆုံးသတ်ရမှာပါလားသိခြင်းသဘောမလွန်ဆန်နိုင်ပါအဲ့လိုမြန်မြန်တာဆင်ញင်ပေးပြန်မြင်လွယ်တယ် မြင်လွယ်ရင်ဒါနဲ့ပတ်သက်ပြီးတုံ့လုံးမှုမရှိဘူးဒုသဖြင့်ဘုန်းကြီးတို့ဒီရဟန်းတော်များသင်္ချိုင်းကိုသွားဆင်ခြင်တယ်လို့ဒါပဲဒါမြင်လွယ်ဘုန်းကြီးအတွေ့အကြုံရသောဝိပဿနာဉာဏ်ကြတော့ဒီတမာရီလိုတယ်တမာရီမဖြစ်သေး၍ဒီယုံနာတဘာဝတွေကပေါ်ပြီးတော့ဖြစ်ဖြစ်ပြက်ခတ်တော့ပေါ့ခတ်တော့ပြောင်းတယ်ဒီဉာဏ်เนี่ยအစစ်နဲ့တက်မှမြင်တယ်ဒီသေးချင်းတရားကြတော့ဒီယုတ်ကလကြီးကိုကြည့်ပြီးဆင်ခြင်ပုတ်ပြင်လိုက် နိစ္စတဲ့ပုံကိုဆိုပိုးမြင်လွယ်နိစ္စတဲ့ပုံကိုမဆင်ញင်နိုင်လည်းပိုးပြီးပူဆွေးတတ်တယ်ဒါလည်းမှတ်ထားဆင်ញင်တတ်အောင်ဆင်ញင်ဘုန်းကြီးဆိုနောင်တော်ကြီးရဲ့ယောဂလာတို့ဘိုင်းရာရမှာဆရာတော်ကြီးယောဂလာဆရာတော်တာသူတို့ရဲ့ယောဂလာကိုမျက်စိနဲ့စိုးရနေတယ်ဘယ်ချိန်ဆင်ញင်ဆင်ញင်မြင်တယ်အဲ့တော့ခုနအသေးချင်းတရားတွေကိုလက်ခံနိုင်တာဆိုရင်ပူဆွေးငိုကြွေးမှုတွေကိုဘာပဲဖြစ်ထိန်းနိုင်တာဒါကြောင့်မို့ဖះကဒီနီးတွေပေးထားတယ် နောက်တစ်ခုသူကငါးချက်ဆင်ញင်ကိုင်းတယ်ဟွန်းအိုခြင်းသဘောတွေဖြစ်နေအိုခြင်းသဘောမလွန်ဆန်နိုင်ယောဂဖြစ်တဲ့သဘောတွေဖြစ်နေတဲ့ငါမှာယောဂဖြစ်တဲ့သဘောမလွန်ဆန်နိုင်ငါမှာတေခြင်းသဘောတွေဖြစ်နေတယ်တေခြင်းသဘောတွေမလွန်ဆန်နိုင်နော်သုံးချက်ဟွန်းပြီးတော့ခုနချစ်ခင်မြတ်နိုးရတဲ့ပုဂ္ဂိုလ်ချစ်ခင်မြတ်နိုးရတဲ့အရာတွေဟာတေခွဲလဲကွဲရမယ်ရှင်ခွဲလဲကွဲရမယ်ဒါလေးတွေဆင်ញင်ပေးရအကုန်လုံးကဒီတိုင်းပဲဖြစ်ဖြစ်စင်နေတယ် ဟောပုဂ္ဂိုလ်တူတယောက်ကဩလူတိုင်းလူတိုင်းဒီလိုပဲသိခွဲခွဲရမယ်သိခွဲမခွဲလည်းရှင်းခွဲခွဲရမယ်ကွဲနေကြတော့ပစ္စည်းဝတ္ထုတွေဒီတိုင်းပျက်စီးသွားရင်ဟောတတ်တော်လည်းဒီလိုပဲသိခွဲမခွဲရှင်းခွဲခွဲရသူကအရင်ပြစ်ခြင်းလည်းပြတ်သွားမှာငါသိရင်သိရင်လည်းသိသွားမှာဒါမျိုးဆင်ញင်တက်တာတယ်နောက်တစ်ခုကတော့ဘာလဲဆိုကံကိုဆင်ញင်ပြရတယ်ဟောလူတိုင်းလူတိုင်းကကံပဲကိုယ်ပိုင်ဥစ္စာရှိတာပဲကိုကောင်းတာလို့ရင်ကို ကောင်းတာတွေကြုံရမှာမကောင်းတာတွေနဲ့မကောင်းတာတွေကြုံရမှာပဲကံတွေကိုမကြမကြဆင်ញင်ပေးရနော်မကောင်းတဲ့ပုံကိုယ်တွေတွေ့လာတယ်မကောင်းတဲ့ပြုမှုတွေတွေ့လာတယ်ရိုင်းဆိုင်တဲ့ပုံကိုယ်တွေ့လာကံဆင်ញင်ဩသူလုပ်တဲ့ကံသူခံမှာပဲငါမကောင်းတာတွေငါခံမှာပဲသူမကောင်းတာတွေပြောနေသူခံမှာပဲငါမကောင်းတာပြောနေငါပဲခံမှာပဲအဲ့လိုကံတရားဆင်ញင်လိုက်လောကရဲ့နေရာတွေတက်တာတယ်နောက်မလို့မရဘူးနှစ်တုပ်ပေါ့နော်ဘုန်းကြီးတွဲပြောမယ်နောက်တစ်တုပ်ကကြတော့တူတူပါပဲ နောက်တစ်ခုကကြတော့ဘယ်လိုမိတ်ထားလဲဆိုဘုရားကအလဗနိယဌာနတုတ်အဲ့ဒီဆင်ញံပုံလေးနည်းနည်းလေးကိုယ်ဒီတုတ်မှာကြဘယ်လိုပြောသွားလဲဆိုငါအိုခြင်းသဘောတွေဖြစ်နေတယ်အိုခြင်းသဘောမလွန်ဆန်နဲ့သို့မဟုတ်ငါမှာအိုခြင်းသဘောတွေဖြစ်နေအိုခြင်းသဘောမလွန်ဆန်နိုင်ဘူးငါဟာအိုလာပြီအိုခြင်းသဘောမလွန်ဆန်နိုင်တဲ့သူတို့ဆင်ញံအတိအပြန်အတူတူနောက်တစ်တုတ်ကြဘာပြောလဲဆိုစရာဓမ္မမာဇီတိ အလဗနိယဌာနအိုခြင်းသဘောကိုမအိုပါစေနဲ့လို့တောင်းတလို့မရနိုင်ဘူးအိုခြင်းသဘောတွေပြငါမအိုပါစေနဲ့မအိုပါစေနဲ့ဒီလို တောင်းတလို့မရနိုင်ပါဘူးငါတောင်းတလို့ဖြစ်နိုင်မရနိုင်အဲ့ဒီတုတ်ကကြားလို့ဆင်ញံခိုင်းတယ်တောင်းတလို့မရနိုင်နဲ့အိုတာတွေဖြစ်လာမအိုပါစေနဲ့မအိုပါစေနဲ့ယောဂတွေဖြစ်ပါမဖြစ်ပါစေနဲ့မဖြစ်ပါစေနဲ့သေးတဲ့သဘောတရားတွေကျွန်မသေးပါစေနဲ့မသေးပါစေနဲ့ ကိုရတဲ့ရှင်ကွယ်ကွယ်တေကွယ်ကမဖြစ်ပါစေဒီလိုတောင့်တလို့မရဘူးအဲ့ဒါတွေကိုကြိုပြီးဆင်ញင်ထားမယ်အဲ့လိုကြိုးဆင်ញင်တဲ့အတွက်ဘာအကျိုးကျေးဇူးတွေများလဲကောင်းတယ်ဗျသူကပထမအဘိနာပစ္စုကိတဌာနတော့ကအရင်ပြောမယ်နော်ဘာဖြစ်လို့တရားတွေကြိုးဆင်ញင်ရလဲဘာအကျိုးတွေရလဲမင်းလူတွေတ attva တွေကဒီဒီအိုခြင်းသဘောတရားတွေနားမလည်နေဘာဖြစ်လဲအရွယ်နုပြိုတဲ့ချိန်မှာ နုပြိုတဲ့ရုပ်ပနာမန်ပေါ့မန်တက်တယ်ငါအရွယ်ငယ်သေးတယ်အရွယ်ငယ်တဲ့မန်တက်တာရွယ်ငယ်တဲ့ပုံပေါ့အဲ့လိုမန်တက်တော့ဘာဖြစ်လဲဆိုဒီမကောင်းတာတွေလှုပ်ဖို့ဝင်မလေးဘူးဗျာအရွယ်မှရှိတယ်လှုပ်ရဲတယ်ပြောရဲတယ်တွေးရဲတယ်ဒါမျိုးဖြစ်တယ်အဲ့တော့အိုခြင်းသဘောတွေမပြတ်နားလေသဘောပေါက်လာတဲ့ခါကျတော့ဒီမကောင်းမှုဒုစရိုက်တွေကိုလှုပ်ရမှာဝင်လေးလာ ဒုစိုက်တွေကိုလည်းထိမ့်နိုင်လာတယ်ခုနအယွမ်းမှန်တွေလည်းပြုတ်ကျလာတယ်အယွမ်းမှန်တွေလည်းကင်းလာတယ်ပြီးတဲ့အခါကျတော့ဒါတွေလည်းနဲပါလာတယ်အဲ့ဒါကြောင့်မသူကကြိုပြီးဆင်ញံရမယ်နောက်တစ်ခုဥရိယဒီယောဂဝိနာနဲ့ပတ်သက်ပြီးတော့လည်းဆင်ခုနကတော့အိုဘေးဆင်ញံတာပေါ့နော်ယောဂဝိနာနဲ့ပတ်သက်ပြီးတော့လည်းဘုန်းကြီးတို့ဆင်ញံပေးရမယ်ဟောငါမှယောဂဝိနာတွေဖြစ်လာပြီယောဂနာဖြစ်တဲ့သဘောမလွတ်ဆန်နိုင်ဘူး ဒါလေးဆင်ញင်ပေးလိုက်တဲ့ခါကဖြစ်လေယောဂမဖြစ်တဲ့ချိန်ကျမကြီးကောင်းနေလူတွေကအားလုံးချမှဆိုတက်တယ်ငါမှယောဂတွေကင်းနေတာပဲငါလုံးချံလုံးလို့ရတာပဲငါပြောချင်ပြောလို့ရတာပဲဒါမျိုးတွေမှန်တက်တာမှန်တက်ပြီးပြောလဲပြောတယ်ဗျလှုပ်လဲလှုပ်တာပဲတွေးလဲတွေးရတာပဲအဲ့ဒီမှန်တယ်ခုနလိုဆင်ញင်လိုက်တဲ့ခါကျဒီမှန်เนี่ยလို့လို့ရှော့ကြသွားတာဟိုအချင်းချင်းယောဂဖြစ်နေတာပဲဒီလိုသိသွားတဲ့ခါကျမကောင်းဒူစလိုက်တွေ flow မှာဝင်လေးလာခုနကယောဒီယောဂကင်းတဲ့မန်ကလည်းရှိပြင်းတဲ့ယောဂမန်တက်တာပေါ့ဒီအနာယောဂကင်းတဲ့ကျမ်းမာတယ်ဆိုတဲ့မန်လည်းဖြည်းဖြည်းယော့ကြလာနည်းလာဒါကြောင့်ဘုရားဆင်ញင်စေချင်နောက်တစ်ခုကပါလဲဆိုတော့တေခြင်းတရားဆင်ញင်ခိုင်းတဲ့ရည်ရွယ်ချက်ကအသက်ရှင်နေမယ်ဆိုရင်လူတွေကဇီဝိတမှန်တယ်ငါအသက်ရှင်နေတရားပဲဒီမှန်นี่ဖြစ်တယ် ဒီတေးရမမှန်တေးဇီဝိတမှာအလိုလိုပြုတ်ကျသွားတယ်မမန္တတက်ရှင်မှုဆိုတယ်တက်ရှင်နဲ့မန်တက်နေမကောင်းမှုသူဆိုင်လောက်ဖို့ဝင်မလေးဘူးတက်ရှင်မှန်ကြသွားရင်မကောင်းမှုဆိုင်ဝင်လေးပြုတ်မှဝင်လေးလာတယ်မန်နေလည်းရှော့ကျသွားတယ်နဲသွားတယ်ဒါကိုပြောတယ်ပေါ့နောက်တစ်ခုကခုနကချစ်စရာပုံကိုယ်တွေနှစ်သက်မြန်နိုးစရာပုံကိုယ်တွေနှစ်သက်မြန်နိုးတဲ့အရာဝတ္ထုတွေရေတေကွယ်ကိုရမယ်သဘောရှင်ကွယ်ကိုရမယ်သဘောဒါတွေလည်း ဆင်ញံထားမယ်။ဘာဖြစ်လို့လဲဆိုတော့လူတွေကချစ်ခင်နှစ်သက်တဲ့ပုံကိုအဲ့အမြဲတမ်းချစ်ခင်နှစ်သက်တာနှစ်သက်မြန်လို့ရမယ်ပစ္စည်းဆိုအလွန်နှစ်သက်မြန်လို့နှစ်သက်မြန်လို့အာကြီးလေးလေးကိုဆင်းရဲဒုက္ခရောက်နေလိမ့်မယ်။ခုနလိုတေကွဲကွဲရှင်ကွဲကွဲရမယ်ဆိုတဲ့သဘောတွေဆင်ញံထားရင်ဒီပုံကိုနဲ့ပတ်သက်ပြီးတော့ဟုတ်လားဒုက္ခပရိဒီဝဒုက္ခတွေထိနိုင်တာပေါ့။ဘုလိုဆိုရင်တော့မတတ်နိုင်မထိနိုင် နောက်ဆုံးတစ်ခုကတော့ဗာလဲဆိုကံအကြောင်းတရားဆင်ញင်ခိုင်းတယ်ဟောကိုလို့တဲ့ကံကိုခမ်းပါပဲကိုပြောတဲ့ကံကိုကိုခမ်းပါပဲကိုတွေးတဲ့ကံကိုခမ်းပါပဲကံအကြောင်းတရားတွေနားလည်ထားမယ်လက်ခံထားမယ်မပြတ်ဆင်ញင်နှလုံးသွင်းနေမယ်ဆိုရင်မကောင်းတဲ့အပြုတ်မှုတွေမလုပ်ချင်တော့မလုပ်ရဲတော့မကောင်းတဲ့ပြောဆိုတွေမလုပ်ရဲဘူးမကောင်းတဲ့အတွေးတွေမတွေးရဲတော့ဘာဖြစ်လို့လဲဆိုကိုလို့ရေကိုခမ်း ကိုပြောရင်ကိုခံမှာကိုတွေးရင်ကိုခံမှာဒါနားလေအဲ့ကကြအဲ့လိုတိလိုက်တဲ့ခါကျဒီထုဆိုင်သုံးပါသူပြုတ်လို့ပေါ့ဝင်လေးသွားတယ်ကင်းသွားတယ်နဲသွားတယ်ပြီးမှဘုရားဗာမိတ်လဲဆိုတော့ဟောဒီအိုရာတို့ယောဂဖြစ်တာတို့သေတာတို့ချစ်ခင်မြန်တို့တဲ့ပုံကိုချစ်ခင်မြန်တို့တဲ့ပစ္စည်းတွေနဲ့ရှင်ခွဲခွဲတာတို့သေခွဲခွဲတာတို့ ကမ္မကန္တာအိုးကိုပိုင်ဥစ္စာရှိတယ်ဆိုတာငါတယောက်တည်းဖြစ်တာမဟုတ်ဘူးတတ္တဝအလုံးလူသားအလုံးဖြစ်ကြတာပဲအဲ့ဒီလိုမပြတ်ဆင်ញင်းနေတဲ့ပုဂ္ဂိုလ်ဟာတဲ့တရားတွေဆက်အထုတ်မယ်ဆင်ញင်းပြီးတရားအထုတ်မယ်ဆိုမညာဖွညာမြန်မြန်ရနိုင်တယ်မညာဖွညာရလာရင်တာယောစဉ်တွေကိမ့်မယ်ပြီးတော့အနုတရားတွေကိမ့်ပြီးတော့နိဗ္ဗာန်ကိုရောက်နိုင်တယ်ဒီတစ်ချက်ပြောတယ်ပေါ့ဗျနောက်ခုနအလဗိရိယဌာနတုတ်ကတော့အဲ့ဒီပြောတာလေးဘုန်းကြီးဆက်ပြောပါမယ်။ ဒီလိုတရားတွေဆင်ញင်တဲ့အခါကျဘာဖြစ်လဲမဆင်ញင်တဲ့ပုဂ္ဂိုလ်ဆင်ញင်တဲ့ပုဂ္ဂိုလ်နှစ်မျိုးပေါ့မဆင်ញင်တတ်တဲ့ပုဂ္ဂိုလ်ကျတော့ဘာဖြစ်လာလဲဟောငါပဲအိုတာပဲဥချင်းတရားငါမှပဲဖြစ်နေတယ်တခြားပုဂ္ဂိုလ်တွေမဖြစ်ဘူးဒီလိုဖြစ်တော့ဆိုရင်ဒီဒီယောဂဝိနာလည်းငါပဲဖြစ်နေတယ်ဉာဏ်တဲ့ပုဂ္ဂိုလ်တွေမဖြစ်ဘူးသိချင်းတရားပဲငါပဲဖြစ်တယ်ငါမျိုးမှပဲဖြစ်တယ်ငါသားမှပဲဖြစ်တယ်ငါသမီးမှပဲဖြစ်တယ်ဒီလိုပဲ ဒုက္ခရောက်ရတော့ဆိုရင်ဘူးဆွေးရတယ်တုဒ္ဒရှိတဲ့ပုဂ္ဂိုလ်ဆင်ញင်တတ်တဲ့ပုဂ္ဂိုလ်ကြတော့ဩဒီအိုခြင်းတော့ဘောတရားငါတယောက်တည်းဖြစ်တာမဟုတ်ဝေးလာတဲ့ပုဂ္ဂိုလ်ကအိုခြင်းတွေဖြစ်ရတယ်အိုခြင်းမှုအိုခြင်းကြောင့်ပါပြလဲဆိုရင်ဘူးဆွေးမှုတွေဖြစ်တယ်ဆိုရင်ဘူးဆွေးမှုဖြစ်တဲ့အခါကျမစားနိုင်မတောင်းနိုင်ဖြစ်တယ်ပြီးတော့မစားနိုင်မတောင်းနိုင်ဖြစ်တော့ရုပ်ဆင်းတွေပြတ်လာတယ်ပြီးတော့ကိုယ့်ရဲ့အလုပ်တွေလည်းပြတ်တယ်အဲ့လိုဖြစ်နေကို နဲ့ဆန့်ကျင်ဘက်ဖြစ်တဲ့ရန်သူတွေကဝမ်းသာပြီးတော့မိတ်ဆွေတွေကဝမ်းလဲကြနိုင်မယ်ဒီလိုသူတော်ကောင်းတွေကြတော့ဆင်ញင်တတ်တဲ့ပုံကိုယ်ကြီးမြင်လာဘူးမြင်တဲ့အခါကျသူကဆိုရင်ပူပန်မှုတွေတနေမြန်ငြိမ်းအောင်စောစောစီရတယ်ဆင်ញင်ထားတော့ဗျာအဲ့လိုမဆင်ញင်တဲ့အခါကျတော့ဒီတောကညောင်းစိတ်ရှိတဲ့တောကညောင်းတွေစီဝင်ပြီးတော့ကိုယ့်ကိုအမြဲတမ်းပူလောင်နေတာဒါတွေမဆင်ញင်နဲ့အော်ငါမှ ဟိုချင်းတာတွေဖြစ်လာပူတာတွေဖြစ်လာပြီယောဂဝိနာတွေဖြစ်လာပြီဟောငါတေရတော့မယ်ချစ်သူနဲ့ကြွယ်ပြန်တဲ့တမျိုးမုန်းသူနဲ့ဆုံရတဲ့တမျိုးကံတရားတွေမစင်ကြတာပို့ပို့ပြီးတော့ပို့ပူလောင်ပြီးနေစရတယ်ဒီချိန်ဒီကာလဆိုဘုန်းကြီးတို့ပို့ဆိုးနိုင်တယ်ဒါကြောင့်ဒီချိန်ဒီကာလမှာဘုန်းကြီးတို့တတိမလို့ဆင်နေပြန်ဘုန်းကြီးပေါ့ကိုယ်စိတ်ကိုငြင်းအောင်လုပ်မယ်ကံတွေကိုမြင့်တင်ပေးမယ်ခုနအကုသိုလ်တွေကြတော့အကုသိုလ်ကံတွေပဲဒါတွေအောက်ကိုဆွဲချတယ်ကံတက်မလား ကိုလုံနိုင်တာဒါပဲကိုကံကိုမြင့်ပေးရကိုကံကိုမြင့်တယ်ဆိုတာမကောင်းတဲ့ဒုစိုက်တွေမဝင်ဖို့အရေးကြီးတယ်မကောင်းတဲ့တွေးတွေမကောင်းတဲ့ပြောဆိုတွေမကောင်းတဲ့မဖြစ်ဖို့အရေးကြီးတယ်တတိနဲ့နေတော့မဖြစ်ဘူးပေါ့ဗျာတတိပဋ္ဌာနဲ့နေတော့ငြိမ့်တော့တတိနဲ့မနေတော့မငြိမ့်ဘူးပေါ့ဗျာဒါတွေငြိမ့်ဖို့ဘုန်းကြီးတို့ကြိုးစားမယ်နော်ဘုန်းကြီးဒီလောက်နဲ့ထားမယ်နော်ဘာဖြစ်လို့လဲဆိုတော့နောက်ရဟိုပြောစရာအကြောင်းအရာတွေများသေးလို့အဲဒီကနေ့ဟောပြောဆွဆုံးပါတယ်တရားတော်များကိုကြားနာတဲ့အတိုင်း လိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။